အဲတော့ဦးဇင်းတို့ကနှစ်သစ်ပေါ့2021ခုနှစ်ဇန်နဝါရီလ1ရက်နေ့ပေါ့ဗမာပြည်ငယ်ကြီးတို့ဘက်မှာတော့ဒါနှစ်သစ်ကိုကြိုဆိုနေတဲ့နှစ်ဟောင်းကနေပြီးနှစ်သစ်ကိုကူးမဲ့ဒါ31ရက်နေ့ညအဲဒီညမှာဦးဇင်းတို့ဒါ နှစ်တွေကတော့တစ်နှစ်နဲ့တစ်နှစ်ကုန်ကုန်သွားပြီနှစ်တွေကုန်သွားတော့နှစ်တစ်တွေကိုကိုယ်တိုင်ကိုယ်တိုင်ဘာဖြစ်တော့ဆိုတော့ဦးဇင်းတို့တတဝရီဒီဘဝနေဝင်ခြင်းနဲ့ပုံပုံပြီးတော့ညီလာကြအဲ့တော့ဦးဇင်းတို့တရားညီလေးကိုပြန်စပြီးတော့ပြောကြမယ်ဆိုရင်အငုံနဲ့စလို့အပြုံးနဲ့ဆုံးမယ်ဒီဒေသနာတော်ကိုဦးဇင်းတို့ အင်္ဂုတ္တရနိကေစတုကနိပတ်မှာလာတဲ့အဘယတုတ်တံဆိုတဲ့ဒီတုတ်တံကိုအခြေခံပြီးဟောကြားပေးမှာဖြစ်တယ်။တို့တော့ကြောင့်ဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဋ္ဌဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမ ရှိခိုးကြရအောင်။တို့ဉာဏပရိသတ်ပေါင်းသူတော်ကောင်းတို့ကလေဘုရားရှင်ခုံကိုစွမ်းအားရှိသောစိတ်ဝင်ထုံပြီးဘုရားနုတ္တိဘာဝနာပွားများရင်းနဲ့ ယုတ်တိစွာနာယူကြအောင်ဆိုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပတိပါစုတိယဝိဟတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တဝန္တမိကာဒုဏိကမကမနန္တညာနံနရနရသမောတရဏံလောကုလောကီနလီသောစီဘွားကိုလိုလာတောင်းတကြကုန်သော စိတ်ကောင်းရှိသူလူနာမြမတတဝါတို့ဤဇိကရာလည်းဖြစ်တော်မူ၏ထသောဗုဒ္ဓံလူဗုဒ္ဓံနရနရသမောတရဏံဒိဋ္ဌံပညာပฏิပါစုတိယဝိယတံတာကာရံနရနရသမောတရဏံလောကုလောကီနလီသောစီပွားကိုလိုလားတောင်းတကြကုန်သောစိတ်ဓာတ်မြတ်သူနတ်လူမြမတတဝါတို့၏ စိကရလည်းဖြစ်တော်မူပေထသောဒိဒတံလူနာပြမဒိဒတံလောကုလောကီနလီသောမယိမ့်မယံမြဲခိုင်လာတိတမာတိနေရှင်သောစေတလည်းရှိတော်မူပေထသောဗုဒ္ဓံလူနာပြမတတ္တဝါတို့ဤစိကရလည်းဖြစ်တော်မူပေထသော အကံဇာတိအစပါရမီပုံညာနှင့်မနိုင်ရှင်အမနိုင်ရှင်သာသောသီလသမာဓိပညာဂုဏ်တကကြောင့်မြတ်သည့်အဖြစ်သို့ ရောက်တော်မူ၏ထသောဓမ္ဗုဒ္ဓံဒုဒုဂုံဤစုံလင်ပေတရှင်တော်မြတ်ဗျာကိုအဟံတရားဟောတရားနာ အမိမကောဘုရားတပည့်တော်သည် မယံတရားဟောတရားနာ အမိမကောဘုရားတပည့်တော်တို့သည် ဟောနာမိတတ္တာယုကျိုးလက်စေပြထိမ့်မှမူ၍ရှေခိုကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဘုရားကဲတော့ဦးဇင်းတို့တရားဒေသနာလေးကိုစပြီးတော့ဟောကြားကြရအောင် ဖျားရှင်ကိုရှိခိုးပြီးတဲ့နောက်အဲ့တော့အငုံနဲ့စလို့ပြုံးနဲ့စုံမယ်ဆိုတော့ဦးဇင်းတို့ဘဝအစာလေးစပြီးတော့စကြရအောင်ပေါ့အဲ့တော့ဘဝကဘာနဲ့စခဲ့တော့ဆိုတဲ့အခါကျတော့ဓာတုတက္ကကြီးတွေတက္ကမကြီးတွေအားလုံးသိပြီးသားပေါ့ဒါအငုံနဲ့စခဲ့ကြတယ်အငုံနဲ့စခဲ့ကြတယ်ဆိုတော့ကဒါအမိဝမ်းတွေကစပြီးတော့ကျွတ်ပြီးလွတ်ပြီးဆိုတဲ့ကဦးဇင်းတို့ကစပြီးတော့ငိုလာကြတယ် အဲဒီစပြီးအမေဝါနဲ့ကစပြီးငိုလာကြတာယနေ့တိုင်အောင်ပေါ့ဒါငိုလို့ကဒါမပြီးကြသေးဘူးထိုက်တင်အားလျော်စွာကြုံလာရင်ဒါငိုကြရပြန်ဒါပေမဲ့တေချာတာကတော့ဦးဇင်းတို့ကဘဝတိအငုံနဲ့စခဲ့ကြတာဒီဘဝဒုက္ခနာရောက်လာအငုံနဲ့စခဲ့ကြအဲ့တော့ငုံနဲ့စပြီးတဲ့အခါဦးဇင်းတို့အဆုံးတစ်နေ့မှာအဆုံးနဲ့ဒီဘဝကိုအဆုံးတတ်ကြရမယ် ဒီထဲမှာတို့တက္ကကြီးတွေတက္ကမကြီးတွေတရားနာတဲ့ပြိတ္တတွေပေါ့တရားနာယူနေတဲ့ပုဂ္ဂိုလ်တွေပေါ့တရားဟောတဲ့ပုဂ္ဂိုလ်တွေပေါ့ဒါနောက်နှစ်ပေါင်း100လောက်ဆိုတာတယောက်မှရှိမှာမဟုတ်တော့ဆိုလိုရင်းကဒါကျိတ်တွေတည်ကြရမှာပဲအဲ့လိုတည်ကြရတဲ့အခါမှာဘဝနေကုန်အဆုံးသတ်တဲ့အခါမှာဦးဇင်းတို့အပြုံးနဲ့အဆုံးသတ်နိုင်ဖို့လိုတယ်အဲ့တော့ပြုံးနဲ့အဆုံးသတ်နိုင်မှုဘလို့တရားတွေကမိမိတို့အတွက်အာကုအာထရှိတာရင်ပြုံးနဲ့အဆုံးသတ်နိုင်တယ် ဒါလေးကိုစပြီးတော့ဒါဦးဇင်းတို့နာကြဟောကြနာကြကြရအောင်ပေါ့အဲ့တော့ဦးဇင်းတို့ဒီမှာဒီအဘိယတုတ်တန်လေးကိုပေါ့စပြီးတော့ဒါတရားနေတန်ကြည်ကြရအောင်အထာဂောဇာနုသောနိပြမနောယေနဘဂဝါတေနုပသင်္ကမိဥပသင်္ဃမိတဝါဘဂဝတာတတိံတမောတိဓမ္မောဒနိယံကတံသာဒနိယံဝိတိတာမိတဝါဧကမန္တနိတိတိ ဧကာမန္တနိသိဏောကောဇာနုသောနိပြမနောပကဝန္တံဣဒဒောဇာအရာဂောဒွာက၌ဇာနုသောနိပြမနောဇာနုသောနိပုံနာကြည့်သည်ယေနဘဂဝါယေနအချင်းရ၌ဘဂဝါမြတ်စွာဘုရားသည်အတ္တိရှိဒေနထိုအယတ္တဥပသင်္ကမိချင်းက၍လာလေ၏ဥပသင်္ကမိတဝါချင်းကပြီး၍ဘဂဝတာမြတ်စွာဘုရားနှင့်တတ္တယံအတုတကဝသမ္မောတိဝမ်းမြောက်ဖွယ်ရာစကားကိုပြောဆို၍နေလေ၏ ဓမ္မောဒနိယံဝမ်းမြောက်ဘွယ်ရာစကားကိုတာဒနိယံအမှတ်ပြုဘွယ်ရာ အမှတ်ရဘွယ်ရာအမှတ်ပြဘွယ်ရာဖြစ်သောကထံတကားကိုဝီတိတာမေတ္တဝါအကုန်ဆုံးစီပြီး၍ဧကမန္တံတင့်တင်လျောက်ပတ်ရာယ၌နိတိတိထိုင်၍နေလေ၏ဧကမန္တံတင့်တင်လျောက်ပတ်သောယ၌နိတိန်သောထိုင်နေသောဇာနုသောနိပြမနောဇာနုသောနိပုံနာကြီးသည်ဘဂဝန္တံမြတ်စွာဘုရားကိုဧတံဤစကားကိုဟောစာကြောက်ကြတော်မူခဲ့လေ၏ အဲ့တော့ဇာနုသောနေပေါနာကြီးတစ်ချိန်ပေါ့ဒါမြတ်စွာဘုရားဓမ္မောကိုချင်းကပ်လာတယ်ချင်းကောက်ပြီးတော့တင့်တင်လျောက်ပတ်တဲ့နေရာကနေပြီးမြတ်စွာဘုရားနဲ့တကွာဝမ်းမြောက်ဘောရစကားတွေပြောဆိုအမတ်ရဘောရစကားတွေပြောဆိုပြောဆိုပြီးတဲ့အခါကျတော့တင့်တင်လျောက်ပတ်တဲ့ရမှာထိုင်နေတယ်ထိုင်ပြီးတော့မြတ်စွာဘုရားကိုလျှောက်တယ်ဒီနေရာမှာဥစွာပရမဇာနုသောနေပုံနာကြီးဆိုတာဘယ်လိုပုဂ္ဂိုလ်လဲဒါလေးနည်းနည်းအရင်ဥစွာပရမကြိုပြီးတော့သိခဲ့ပါ တော့ဇာနုသောနိပုံနာကြီးဆိုတာကဘုရင်တို့တာဝိတိကြီးဘယင်ကောသလဘယင်ကြီးကဒါပရောဟိတ်ပုံနာကြီးပဲကောသလဘယင်ကြီးထံမောက်ကဒါစုလက်တွေရရှိထားတဲ့ဒါပညာရှိပရောဟိတ်ပုံနာကြီးတယောက်ဖြစ်တယ်လို့ဘယ်လိုဥစွာပထမမှတ်ထားပေါ့။အဲ့ဒါသူကဘုရားရှင်ကိုလျှောက်တယ်ဘယ်လိုလျှောက်တော့ bọọ Bọọ na-adama na-abụ na-adanda nọ ehhibgom wad dd nadyomaa dodmano nadndaabzd bgodmazingodma haod wad idobozrzdodd ido euzdo ယောအခြင်းပုဂ္ဂိုလ်သည်မရဏဓမ္မောသိခြင်းသဘောမရဏဓမ္မောသိခြင်းသဘောတရားသည်တမန်တော်ထင်ရှားဖြစ်လတ်တော်မရဏတသိခြင်းမှမရဏတသေခြင်းမနဗာယတိမကြောက်ကြသောနဗာယတိမကြောက်ကြကုန်တန္တာတံထိတ်လန့်ခြင်းသို့နအပိစ္စတိမရောက်ကြကုန်ဣတိဤသို့သဘောရှိသောသောပုဂ္ဂလောထိုပုဂ္ဂိုလ်သည်နတ္တိထင်ရှားမရှိပါဒါသူကဘုရားရှင်ကိုလျှောက်တယ် ဒါစကားလေးပဲအဲ့တော့ဗျာရှင်ကြီးကိုသူချင်းကပ်လာတယ်ချင်းကပ်ပြီးတော့အခုသူစပြီးတော့လျှောက်ပြီဘာလျှောက်တုံဆိုတော့အရှင်ဘုရားတဲ့လောကမှာတေခြင်းတရားထင်ရှားဖြစ်လာပြီဆိုရင်တဲ့အဲ့တေခြင်းတရားမှမကြောက်တဲ့ပုဂ္ဂိုလ်တေခြင်းတရားမှထိတ်လန့်မှုမရှိတဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးလို့တပည့်တော်ပြောဆိုလေးလေးရှိတယ်အဲ့အယူလေးတပည့်တော်ယူထားပါတယ်တဲ့ဒါသူ့ရဲ့ သူပြောဆိုလေးရှိတဲ့ဇကားနဲ့သူ့ရဲ့အယူကိုဘုရားရှင်ရှိကိုလျှောက်တာဘုရားရှင်ကိုဒါလျှောက်ထားတာပေါ့။ဒါဦးဇင်းတို့ဒင်ယာလေးမှာတို့တကကြီးတက္ကမကြီးတွေကိုဟိုပြောစရာလေးတွေကတော့ဒီမှာကြုံလာတာပေါ့။အဲ့တော့ဒီနေရာမှာခုနဆော့ဆော့ကပြောတဲ့ဇာနုသောနိပုံနာကြီးဆိုတာဘယ်လိုပုံကိုတော့ကောသလဘယင်ကြီးကပညာရှိပရောဟိတ်အမတ်ကြီးပဲပရောဟိတ်ပုံနာကြီးပဲ။ အဲ့ပုံနာကြီးကဘုရားရှင်ဓမ္မောက်ကိုချင်းကပ်ပြီးတော့အခုလိုစကားတွေလျှောက်လာပြီဒီဘေးနဲ့ကြုံလာရင်ဒီဘေးမှာမကြောက်တဲ့ပုဂ္ဂိုလ်မထိတ်လန့်တဲ့ပုဂ္ဂိုလ်မရှိပါဘူးလို့ဒီလိုလျှောက်လာခြင်းတို့တကကြီးတကမကြီးစဉ်းစားကြည့်ပါသူ့တဏ္ဍာမှာဘလို့စိတ်နေစိတ်ထားလေးတွေဖြစ်နေလဲကြောက်နေလို့ပါဗျာကြောက်နေလို့ပဲရင်ထဲကစကားတွေကိုဒါလျှောက်ထားနေအဲ့တော့ဦးဇင်းတို့ဒီညလေးမှာတခါထပ်ပြီးတော့ကြည့်အောင်ဒီပုံနာကြီးဘုရားရှင်ကြီးကို ချဉ်ကပ်လာတဲ့အချိန်ဒီဘယ်အရွယ်လောက်ဘယ်အချိန်လောက်ဖြစ်မလဲဆိုတာကိုဦးဇင်းတို့ပြန်ပြီးတော့နည်းနည်းလေ့လာကြည့်အောင်အဲ့တော့ဘုရားရှင်ဒီဦးဇင်းတို့ပထမဝါတော်20မှာဒါဝါဆိုဝါကတ်တဲ့နေရာ အတိတကျမရှိအပြီးတဲ့ကဒုတိယပထမဝါတော်20ပြီးလို့ပေါ့21ဝါမြောက်ကစပြီးတော့ဦးဇင်းတို့နောက်ထပ်ဒီ24ဝါတိုင်တိုင်ပေါ့တနည်းအားဖြင့်ပြောမယ်ဆိုဦးဇင်းတို့ ဟို45ဝါမှာ21ကနေပြီးတော့40နဲ့4ဝါမြောက်အထိပေါ့အဲ40နဲ့24နှစ်တိုင်တိုင်ကြီးပြရှင်ဒီတာဝတိပြည်မှာတရင်သုံးလေးရှိတရင်သုံးနေပေါ့တာဝတိပြည်မှာအကြောင်းတော်နှစ်ခုရှိတယ်ဇေတဝန်ကျောင်းငယ်ပုပ္ပါယုံကျောင်းရယ်အဲ့ကျောင်းနှစ်ခုမှာဒါလူလောင်ဒုက္ခနဲ့တင့်တော်သလိုဒါတရင်သုံးပြီးတော့တာဝတိပြည်မှာပဲနှစ်ပေါင်း20လောက်နေတယ်အဲ့ဒီချိန်မှာဒီတော့ပြောချင်တာကဒါ ရရှင်ကဒုတိယမြောက်ဒီဝါတော့20ပေါ့နော်ပထမဘောဓိဒုတိယဘောဓိမှာဒါဒုတိယဘောဓိလောက်မှာဘုရားရှင်တာဝတိပြည်မှာသတင်းသုံးနေခိုင်းလို့ဒီလိုဒါဟိုစင်းတို့ခံမှန်းလို့ရတယ်တုတဲ့ပို့ပြီးနောက်တစ်ခုသိကြတာဟိုစင်းတို့ဒီတုတ်တန်ဒီအင်္ဂုတ္တရနိကေစရုကနိပအမလာတဲ့အပယတုတ်တန်ထို့တို့ပဲဒီဇာနုတောနိပုံနာကြီးနဲ့ပတ်သက်လို့ဦးဇင်းတို့တန်ယုတ္တနိကေ မဟာဝကပါဠိတော်မှာလည်းပဲဇာနုသောနိတုတ်တံဆိုတဲ့တုတ်တံတစ်ခုရှိတယ်။အဲ့တုတ်တံမှာကြတော့ဒီဇာနုသောနိပုံနာကြီးဒီနှစ်စဉ်ပေါ့ဒီတာဝတိပြည်ကိုတခါတည်းအဲ့ဒါသူတို့ဗြမယာနာလို့ခေါ်တာပေါ့အင်မတန်မြင့်မြတ်တဲ့ယင်ပေါ့အဲ့မြင့်မြတ်တဲ့ယင်ကတခါတည်းယထာယင်ကိုကြည့်တာပဲမြင်းတွေကလည်းပဲအဖြူရောင် ယထာကိုကတဲ့မြင်းတွေကလည်းအဖြူရောင်ယထာကြီးကလည်းအဖြူရောင်ကျိန်လုံးတွေနှင်းနှန်းတွေကျိုးတွေအကုန်လုံးအဖြူရောင်ဝိဇာတာလည်းအဖြူရောင်ထီးကလည်းအဖြူရောင်အဲ့လိုအကုန်လုံးစွတ်စွတ်ဖြူနေတဲ့အဖြူရောင်ရင်ယထာပေါ့ယမယာနာလို့ခေါ်တယ်အဲ့ရင်ယထာကြီးကိုစီးပြီးတော့တာဝတိပြေကိုသူကတပတ်လှည့်လို့ရှိအဲ့လိုကိုကြည့်လို့ရှိရင်သူဒီငယ်ရွယ်ခင်ကငယ်ရွယ်စဉ်ကဒီမင်းငယ်ချီးမြှောက်မှုနဲ့ဒါပညာရှိပရောဟိတ်ယာတုကိုရထားတာဖြစ်လေတော့ဒီ အင်မတန်ခမ်းနားကြီးကျယ်တဲ့ဒီပရောဟိတ်ယာဒူးကြီးပေါ့ဒီယာဒူးတွေနဲ့ဒီစည်းစိမ်တွေဒီကြော်သောမှုတွေကိုခံစားပြီးတော့လူဘဝမှာပျော်ပျော်ကြီးနေခဲ့တာလူဘဝမှာဘယ်လိုနေခဲ့လူဘဝမှာပျော်ပျော်ကြီးနေခဲ့ပါတယ်ဗျာဘာတွေနဲ့ပျော်ပျော်ကြီးနေခဲ့ဆိုသူ့ရဲ့ရရှိထားတဲ့ဂုံဒီအချမ်းအရံဒီစီစဉ်ဥစ္စာတွေနဲ့တခါတည်းဒီတာဝတိကြီးကြီးမှာကာမဂုဏ်စည်းစိမ်တွေကိုခံစားပြီးတော့သူနေခဲ့တာဒါပေမဲ့အခုဒီဒေသနာတော်ပေါ့ ဒီဒေသနာတော်ဆိုတာဒီအဘယတုတ်တန်ဒေသနာတော်ကိုဟောတဲ့အချိန်မှာတော့သူဒီအဲ့တာဝတိပြည်မှာခုနလိုပေါ့တခါတည်းမြင့်မြတ်တဲ့အဲ့ဗြမယာနာလို့ခေါ်တဲ့အဲ့လိုယဉ်ကြီးစီးပြီးတော့နေနေတဲ့ပုံတော့မရတော့တက်ရွယ်လေးကတော်တော်ထောင်းလာပြီ80ကျော်ဝန်းကျင်ကိုဆက်ရောက်လာပြီဘာဖြစ်လို့ဆိုတော့ဦးဇင်းတို့ဘုရားရှင်ရဲ့တက်တော်နဲ့ဒီကောသလမင်းကြီးရဲ့တက်တော်ဒါဟာမကွာထို့တူပဲဒီပရောဟိတ်ပုံနာကြီးဒီကောသလမင်းကြီးရဲ့ပရောဟိတ်ပုံနာကြီးဖြစ်တဲ့အတွက်ကြောင့်ကောသလမင်းကြီးတဲ့ငင်မာတော့မဟုတ်ဘူး ဒါကြည့်ရင်ကြည့်ဓာတ်လို့ကြည့်ရင်ကြည့်မကြည့်ရင်ကြည့်တယ်ပေါ့အဲ့တော့ဒီဘုရားရှင်ရှိကိုဦးဇင်းတို့ချင်းကပ်လာတဲ့အချိန်ဒီဘုရားရှင်ဒီတတ်တော်80မှာဒါဆိုတော့တတ်တော်80မှာပြိဋိဘံဆန္ဒဖြစ်တော့ဒါ88 89ပေါ့80တတ်တော်80ဝါကဦးဇင်းတို့ဝေလူဝရွာမှာတင်ဝါဆိုဝါကတ်ထားဆိုတော့ဒါနောက်ဆုံးဝါလောင်ဖြစ်ခဲ့ရင်တာဝတိမြေမှာဝါဆိုတဲ့နောက်ဆုံးဝါလောင်ဖြစ်ခဲ့ရင်ဘုရားရှင်ဒီတတ်တော်80 80နဲ့89ထဲမှာပေါ့89ထဲမှာအဲ့တော့ဒီပုံနာကြီးဒီလေအနည်းဆုံးအဲ့80ဝန်းကျင်80ကျော်မှာရှိနေတယ်အသက်အရွယ်5မိနစ်တဲ့ပုံနာကြီးလေကာမဂုဏ်စည်းစိမ်နေနဲ့ငယ်ရွယ်တုန်းကခံစားပြီးပျော်ပျော်ပွားပွားနဲ့နေတာပြီးအခုသေပေါက်သေးဝရောက်လာပြီအသက်အရွယ်ကကြီးလာပြီကာမဂုဏ်စည်းစိမ်တွေခံစားဖို့လည်းအင်အားကနည်းလာပြီတဖြည်းဖြည်းနဲ့လူတွေဒီနောက်ပြီးတော့အခုလိုသူဒီတေရမယ်အကြောင်းတွေကို တည်ရတဲ့အခါမှာတည်တဲ့ဘေးတွေကမကြောက်တဲ့ပုံကမရှိဘူးလို့ဒီလိုပြောလာခြင်းဒီသူတည်ခြင်းတရားကိုစပြီးတော့စဉ်းစားတတ်လာတယ်ဘယ်တရားကိုစဉ်းစားတတ်လာဒါလဲတည်ခြင်းတရားကိုစဉ်းစားတတ်လာပါပြီဗျာတည်ခြင်းတရားကိုစဉ်းစားတတ်လာတဲ့အရွယ်ဒီများသောအဖြစ်တည်ခြင်းတရားနဲ့နိကလာတဲ့အချိန်ပဲဘလို့အချိန်နော်တည်ခြင်းတရားနဲ့နိကလာခြင်းတဲ့အချိန်ဖြစ်ပါတယ်ဗျာ ခုတခါကြီးဒကမာကြီးတွေကိုကိုကိုပဲပြန်မိကြည့်ပေါ့ခန့်ငင်ငယ်ကတေဖို့ဆိုတာစိတ်ထဲတောင်တွေးတောင်တွေးမိသလားစိတ်ကူးကိုရှိလားမရှိပါဘူးဗျာမရှိပါဘူးဒါပေမဲ့အခုအသက်အရွယ်လေးရလာတော့တေဖို့ပြင်းမလာဘူးလားပြန်လာပါတယ်ဗျာပြန်လာပြီးနောက်ဆုံးအချိန်နောက်ဆုံးအချိန်ဆိုတာလေးဒီစဉ်းစားတတ်လာပြီဟိုငယ်တော့ရွယ်တော့ကတော့နောက်ဆုံးအချိန်ဆိုတာစိတ်ကူးတဲ့ကိုမရှိဘူးတကယ်တည်းမသေးတဲ့အမျိုးမြန်လူဖြစ်လာတယ်လို့လို့ပဲဟုတ်ပလား တခါတဲ့စီးပွားရေးနဲ့ပညာရေးနဲ့ပြောလိုက်ကြမောလိုက်ကြနဲ့ဒီလိုနဲ့နေကြတာဒီမဲ့အမျိုးမဟုတ်တယ်လို့လို့ပဲဒါမဲ့အခုအသက်ရွယ်လေးရလာပြီဆိုတော့တေဖို့အကြောင်းကခေါင်းထဲကိုများများရောက်မလာဘူးလားရောက်လာပါတယ်ဗျာဒီအကြောင်းများများရောက်လာတဲ့အခါကျတော့တေတဲ့အကြောင်းတွေခေါင်းထဲများများရောက်လာတော့အဲ့တေတဲ့အခါမှာဘဝကိုဘယ်လိုဆုံးသတ်ရမလဲဆိုတဲ့အတွေ့အကြုံကဘာသာတရားတွေကိုအသက်ရွယ်လေးရလာတော့ပို့ပြီးတော့ကိုင်းဆိုင်မလာဘူးလား ကိုင်းဆိုင်လာပါတယ်ဗျာအခုဇန်နုသုံးနေပုံနာကြီးကိုလည်းကြည့်ရင်ထို့တူပဲဟိုငယ်ရစဉ်ကတော့တခါတည်းရရှိထားတဲ့ဂုံတွေအချမ်းရံတွေရှိတဲ့ဥစ္စာတွေနဲ့ဒါခံစားပြီးတော့ကာမဂုဏ်တွေခံစားပြီးတော့နေတာဖြာရှင်ထံမောက်ကိုလည်းပဲဒါချင်းကပ်တဲ့ပုံမရှိဘူးဘာဖြစ်လို့လဲဦးဇင်းတို့ဒီဇန်နုသောဏိတုတ်တံဆိုတာခုနတန်ဝတ္တနိကမလာတဲ့တုတ်တံကိုနားမယ်ဆိုရင်သူကခုနတာဝတိပြည်ထဲမှာခုနလိုလက်လဲနေတာကိုရှင်အနန္ဒာကမြင်လို့ ဒါဘုရားရှင်ကိုပြန်လျှောက်ပြီးတော့ဘုရားရှင်ကဒီဇန်နုသောနိတုတ်တံဆိုဒီတုတ်တံကိုဟောတာဒီချိန်မှာဇန်နုသောနိဘုံနာကြီးကတရားနာပရိသတ်မဟုတ်ဘူးရှင်အာနန္ဒာကိုပဲဘုရားရှင်ကဟောတာဒါတွေကို ထောက်စားရင်သူဒီငရွယ်စဉ်အချိန်မှာခုနတို့ယနေ့တရားကြီးတွေဒကမာကြီးတွေဤတူပေါ်လေမတည်တဲ့မတည်တော့ဘူးလို့ဒီလောက်ထိသူထင်တာပုံရတယ်အဲ့တော့ဘုရားထံကိုချင်းကပ်သလားချင်းကပ်ပါဘူးခင်ဗျာချင်းကပ်ကိုမရကိုယ်အသက်ရွယ်လေးကြီးလာတယ် နာယောဂတွေလည်းထိုက်တဲ့နဲ့နာယောဂတွေလည်းရှိပုံရဒီခါကျတော့တခါလေဖျားရှင်ဓမ္မောက်ကိုချင်းကပ်တယ်ဖျားရှင်ဓမ္မောက်ချင်းကပ်တော့လေတခါလေဦးဇင်းတို့ဒါတွေးကြည့်ရရင်ပေါ့လေခုနတတ္တဝတူတယောက်ကခုနအသက်ရွယ်ရလာတဲ့အခါတတိတံဝေကတွေလည်းဝင်လာလို့ဒီပုံနာကြီးဒီတခါလေသူ့ရဲ့အဆောင်အယောင်တွေနဲ့ဖျားရှင်ဓမ္မောက်ကိုချင်းကပ်လာတာမဟုတ်ဘူးဒါတွေကိုတွေးခြင်းအပြင်နဲ့သူဒီသူ့အိမ်မှာသူ့ဘာသူလေးနေရင်းနဲ့သူတပြေးပြေးနဲ့ဒီအသက်ရွယ်ကြီးလာတဲ့အခါတည်ခြင်းသဘောတရားတွေကိုစင်ကျင်မုံရတယ် ဆင်ញင်းဆင်ញင်းနဲ့ तू ဒီထဲမှာပြောလို့ तू ကအဲ့ဒီဒီတတ္တဝါတွေဒီတည်ခြင်းတရားနဲ့ကြုံလာတဲ့အခါမကြောက်တဲ့တတ္တဝါမထိတ်လန့်တဲ့တတ္တဝါဆိုတာမရှိဘူးဆိုတာ तू ကပြောလဲပြောတယ်သူ့မှာလည်းအဲ့ဒီယူရှိတယ်ဆိုလိုရင်းကတတ္တဝါတွေအလုံးဒီတည်ခြင်းတရားတကယ်ကြရောက်လာပြီဆိုရင်ဒါကြောက်တတ်တယ်ဆိုတဲ့အတွေ့သူ့မှာရှိတယ်အဲ့ဒါလေ तू တွင်းတွင်းနဲ့ရင်ထဲမှာကတဖြည်းဖြည်းနဲ့မနေတာတော့တဲ့သဘောရှိတယ် သူတွင်းတွင်းနဲ့တခါလေဒီတတ္တဝါတွေဒီတည်ခြင်းသဘောတရားတကယ်ကျုံးလာပြီဆိုရင်ကြောက်လန့်ကြတယ်ထိတ်လန့်ကြတယ်ဒါကိုသူစဉ်းစားရင်စဉ်းစားရင်နဲ့တပြည့်ပြည့်နဲ့သူဟာတကယ်ကိုယင်ထဲမှာထိတ်လန့်မှုတွေတကယ်ဖြစ်လာဖြစ်လာတော့ထောင်းလန့်တရားမရဘူးအဲ့ကမှသူဒါစိကတ်တဲ့နဲ့ချင်းကတ်တဲ့နဲ့ပုံကိုယ်ကိုသူစဉ်းစားတယ်စဉ်းစားရင်လည်းဒါသူဘုရားရှင်ကိုသူအမှတ်ရလာတယ်ဒါပေမဲ့သူဒီနောက်ပိုင်းဒေသနာတော်ရဲ့အဆုံးလေးရောက်လာလို့ရှိရင်ဒကာကြီးတွေဒကာမကြီးတွေသိတယ် ဒီတုတ်တံကိုမနာကြခင်ရှေ့ပိုင်းဒီသူဒီဗုဒ္ဓဘာသာဖြစ်ဖို့မရအောင်ဘာမဖြစ်တော့ဘူးသူဒီဗုဒ္ဓဘာသာမဖြစ်သေးပါဗျာဗုဒ္ဓဘာသာဖြစ်သေးဖို့မရအောင်ဒီတော့ကြောင့်သူဒီနမတကဗုဒ္ဓဘာသာမဟုတ်ဘူးဗုဒ္ဓဘာသာမဟုတ်တဲ့အတွက်ကြောင့်ရှေ့ရှေ့ပိုင်းနေမှာလည်းဒါဘုရားရှင်ကိုမစိကတ်ခဲ့ဘူးဒီအယူဝါဒတွေဒီလိုတွေသူပြောစုနေပေမဲ့သူဒီဘုရားရှင်ကိုတော့သူမစိကတ်သေးတဲ့သဘောရှိတယ်ဘုရားခင်ဓမ္မကိုမချင့်ကပ်သေးတဲ့သဘောရှိတယ်ဒါပေမဲ့အခုဒါသူ့ဘာသူတယောက်တည်းစဉ်းစားနေတယ်စဉ်းစားရင်စဉ်းစားရင်တကယ်ကြောက်တာ ကြောက်လာတဲ့အခါကျတော့ဘာဖြစ်တော့ဘုရားရှင်ထံမောက်ကိုချင်းကပ်လာပြီဒါဒီလိုယူဆရတာဒီတော့ဦးဇင်းတို့ပြန်ပြီးခြုံကြည့်ရင်ဇာနုသောတိပုံနာကြည့်နေငယ်ရွယ်စဉ်မှာကာမဂုဏ်အာယုန်တွေနဲ့ပြလိုပေါ်ပိုင်းခံစားပြီးတော့အသက်ရွယ်ကြီးလင့်လာတဲ့အခါမှာဒီတေခြင်းတရားကလည်းတိတ်ပြီးနိကပ်လာတဲ့သဘောမှာရှိတယ်အဲ့ချိန်မှာသူဒီဒါအသက်ရွယ်ကြီးကြီးနဲ့ဒါဘုရားရှင်ထံမောက်ကိုဒါကြောက်ချွေးပြန်ပြီးတော့ဒါချင်းကပ်လာတယ်လို့ဦးဇင်းတို့ဒီလိုသုံးသပ်ရတယ်ကောင်းပြီ အဲ့တော့ဒီနေရာမှာသူခုနပြောတဲ့စကားလေးပေါ့တတ္တဝါတွေဒီတည်ခြင်းသဘောတရားနဲ့တွေ့ပြီဆိုရင်မကြောက်တဲ့ပုဂ္ဂိုလ်မထိတ်လန့်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးလို့သူဒီလိုလဲပြောဆိုလို့ရှိတယ်ဒီလိုလဲအယူရှိပါတယ်တဲ့သူ့ရဲ့အယူကအဲ့တော့ဦးဇင်းတို့ဒီနေရာလေးမှာပေါ့ရှင်ဘုရားတရားကောင်းစဉ်ကအငုံနဲ့စ၍အပြုံးနဲ့ဆုံးမယ်ဒါပေမဲ့ခုဟောနေတာက အပယတုတ်တံအပယဆိုတာမကြောက်တဲ့ တရားပေါ့နော်မကြောက်တဲ့တုတ်တန်ရှင်များဘာကြောင့်ဟောနေတာတော့ဒါလိုလေးပြောဖို့ရှိအဲ့တော့ဦးဇင်းတို့ဒါလေးကိုနည်းနည်းရှင်းအောင်ကြောက်တယ်ဆိုတော့လောကမှာအကြောက်တရားတွေသိပြီးတော့ကြီးစိုးလာရင်ပျော်ရွှင်မှုတွေတဖြည်းဖြည်းနဲ့ရော့ကျသွားတယ်။ဘာတွေရော့ကျသွားပျော်ရွှင်မှုတွေရော့ကျသွားပါတယ်ဗျာ။ကြောက်လန့်မှုတွေသိပြီးကြီးစိုးလာရင်ပျော်ရွှင်မှုတွေရော့ကျသွားတယ်။ပျော်ရွှင်မှုတွေရော့လာတာနဲ့တပြိုင်နက်တည်း ခုနအပြုံးတရားတွေတဖြည်းဖြည်းနဲ့စိတ်သုံးလာဘာတရားတွေစိတ်သုံးလာအပြုံးတရားတွေစိတ်သုံးလာပါတယ်ဗျာအဲ့တော့တို့တကကြီးတကမာကြီးတွေရင်ထဲမှာအကြောက်တရားရှိလောက်ပြီဆိုတော့သူတော်ကပုဂ္ဂိုလ်တယောက်ဒီပျော်ရွှင်နိုင်မှာမလားမပျော်ရွှင်ပါဘူးဗျာမပျော်ရွှင်နိုင်ရင်သူနဲ့တစ်ဆက်တည်းပါလာတာတကကြီးတွေတကယ်လိုက်လိုက်လဲလဲပေါ့ ပဂရိအပြုံးမျိုးတွေအဲ့ဒီပုံကိုယ်တွေတဏ္ဍာမှာရှိနိုင်ပါဦးမလားမရှိနိုင်ပါဘူးဗျာအေးအကယ်၍ပြုံးရင်ပြုံးမယ်အဲ့အပြုံးဒီအသက်မပါတဲ့အပြုံးတော့ဖြစ်ခြင်းဖြစ်ဘာမှပါတဲ့အပြုံးအသက်မပါတဲ့အပြုံးပဲဖြစ်ခြင်းဖြစ်ပါမယ်ဗျာပြုံးရင်တော့ပြုံးမယ်အဲ့အပြုံးဒီအသက်မပါနိုင်ဘာဖြစ်လို့လဲယင်းထဲမှာအကြောင်းတရားကသိပြီးကြီးသူလာပျော်ရွှင်မှုတွေကအလိုလိုဒါရော့ကြလာပျော်စင်မှုတွေရော့ကြလာရော့ကြလာတာနဲ့တပြိုင်တည်းအဲ့သူတို့ ပျော်ရွှင်မှုတွေနည်းပါးလာတဲ့ရော့ကျလာတဲ့ပုံကူဒီတဏ္ဍာမှာအဲ့ဒီအပြုံးဆိုတဲ့အပြုံးတရားတွေလည်းပဲစိတ်သုံးလာတာပဲဒါကြောင့်မို့လို့ဦးဇင်းတို့လောကမှာတက္ကကြီးတက္ကမကြီးကြီးကြည့်ယနေ့ဦးဇင်းတို့မျက်မှောက်လူဘဝမှာအကျိုးကျိုးပုံကူတွေဖြက်ကလေးကြည့်လိုက်မျက်နှာကိုကြည့်ရင်ဒီခါလေးမှာဦးဇင်းတို့ဒီပုံကူဒီပျော်ရွှင်နေသလားစိုးရင်စိတ်တွေနဲ့ဝမ်းနဲ့တော့ကရောက်နေသလားဆိုတော့ဦးဇင်းတို့မခံမနိုင်ဘူးလား ခံမနေပါလေဖေဟာခံမနိုင်ရဲ့ဓာတ်ပုံတွေမှရိုက်ကြတယ်အဲ့ဓာတ်ပုံတွေနဲ့မှလန့်ကြည့်တယ်အဲ့ဓာတ်ပုံကိုကြည့်ချင်းအပြင်ဓာတ်ပုံရိုက်လို့ပဲပြုံးနေတော့ပြုံးနေမှာပေါ့တခါကြီး please mind ဆိုပြီးတော့ဟမ်ဓာတ်ပုံရိုက်လိုက်တော့ဓာတ်ပုံလေးထဲမှာဗာလေးထွက်သွားအပြုံးလေးထွက်သွားပါလေဖေဟာအဲ့အပြုံးကိုတေချာကြည့်ကြည့်တခါကြီးတခါမကြီးအကြောက်တရားကြီးစိုးနေတဲ့အကြောက်တရားတွေရင်ထဲမှာသိပ်များနေတဲ့ပုံကူရဲ့အဲ့ဓာတ်ပုံထဲမှာပါလာတဲ့အပြုံးဒီအသက်ပါလားအသက်မပါပါဘူးဖေဟာ အဲ့ဒီအပြုံမျိုးဒကာကြီးဒကာမကြီးတက်ပုံလေးထဲမှာတွေ့ဘူးလားတွေ့ဘူးပါတယ်ဗျာအဲတွေ့ဘူးရင်တော့မစိုးဘူးပေါ့နော်တတိတားမိလေဆိုရင်မစိုးဘူးပေါ့အချို့ချို့ပုံကိုယ်တွေကြအဲ့လိုမဟုတ်ရင်ထဲမှာခေါင်းကအကြောက်တရားမရှိဘူးကြောက်တရားတွေကိုဖယ်ရှားထားနိုင်အကြောက်တရားတွေကိုဖယ်ရှားနိုင်တဲ့ပုံကိုယ်တွေတန်တန်မှာပျော်ရွှင်မှုတွေဆိုတာကအလိုလိုဒါရှမ်းလာတာရင်ထဲကနေတိတ်ပြီးကျဉ်းနှက်လာတယ်အကြောက်တရားတွေမရှိဘူးနှစ်သက်မှုဝမ်းမြောက်မှုတွေရင်ထဲမှာတိတ်ပြီးတော့ အေးချမ်းမှုတွေပေါ့ရှိလာတယ်စိုးရင်စိတ်တွေမရှိဘူးအဲ့ခါကျမှသူကပျော်ရွှင်မှုတွေဒီအလိုလိုတခါတည်းဘုန်းကြီးတို့ဟိုရေခွက်ထဲကိုရေဖလားထဲကိုရေအပြေလောင်းထည့်လိုက်လို့ရှိရင်တခါတည်းရေတွေဟာအဲ့အိုးဖလားခွက်ထဲကနေတခါတည်းရှံကြလာတာလို့ပေါ့ရင်ထဲကဒီကျဉ်တ်မှုနှစ်သက်မှုဝမ်းမြောက်မှုတွေကတခါတည်းရှံထွက်လာတော့မျက်နာပါမှာအပြုံးမန်းတွေဝေးလာဘာတွေဝေးလာတော့မျက်နာမှာအပြုံးမန်းတွေဝေးလာပါတယ်ခင်ဗျာအဲ့ဒါ ကြောက်အကြောက်တရားတွေကိုအဆုံးသတ်နိုင်ခဲ့တနည်းအားဖြင့်အကြောက်တရားတွေကိုဖယ်ရှားတွန်းလှန်နိုင်တဲ့ပုံကိုယ်တွေမှာအဲ့လိုအပြုံးပန်းတွေတခါတည်းအလိုလိုဝေးလာအဲ့ဒီလိုပုံကိုယ်တွေရဲ့မျက်နှာကိုကြည့်တခါကြီးတက္ကမကြီးတွေအမှတ်တမဲ့သွားရင်လာရင်လည်းကြုံလို့ပဲကြည့်တယ်ကြည့်တယ်ပုံကိုယ်တယောက်မျက်နှာမြင်နိုင်အော်သူဒီတကယ်ကိုကျင့်တတ်အားရနေတယ်ဆိုတဲ့အဲ့လိုအပြုံးမျိုးကိုခံစားရတယ်လို့တခါလေဓာတ်ပုံတွေထဲမှာတွေ့ကြရတယ်ဆိုရင်အဲ့ပုံကိုယ်တွေက please mind လို့ပြောကြရမလို့ဘူးအသူပဂရီကိုကရင်ထဲမှာကျင့်တတ်နေတဲ့အတွက်ကြောင့်အဲ့ ရက်လိုက်နဲ့ရက်လိုက်တဲ့ဓာတ်ပုံတိုင်းနှမ်းကြည့်ဒါကအေးချမ်းမှုတွေအာတည်ငြိမ်မှုတွေအာဒါကလည်းတကယ်အသက်မာတဲ့အပြုံးတွေဦးဇင်းတို့မမြင်ရနိုင်ဘူးလားမြင်ရနိုင်ပါတယ်ဗျာဟာဘာတရားတွေကိုဖေရှားထားနိုင်လို့လို့ပြီးတော့အကြောက်တရားတွေဘာတရားတွေကိုအကြောက်တရားတွေကိုဖေရှားနိုင်တော့ပါဗျာတရားတွေကိုဖေရှားနိုင်လို့အေးကောင်းပြီဒါကြောင့်မို့လို့ဦးဇင်းတို့ဒီအကြောက်တရားတွေကိုဖေရှားနိုင်ရင်ဦးဇင်းတို့ကဘဝ နောက်ဆုံးနေဝင်ခြင်းကိုဦးဇင်းတို့အပြုံးတရားတွေနဲ့အဆုံးမတတ်နိုင်ဘူးလားအဆုံးတတ်နိုင်ပါတယ်ဗျာဒီဒါကြောင့်မို့လို့ဒါအကြောက်တရားကိုဟောပေးနေရတာမကြောက်ဖို့အတွက်ဘာဖို့အတွက်မကြောက်မကြောက်ဖို့အတွက်ဟောပြောနေပါတယ်ဗျာမကြောက်ဖို့အတွက်အကြောက်တရားဆိုတဲ့အဘိယတုတ်တန်ကြီးမကြောက်တရားဆိုတဲ့အဘိယတုတ်တန်ကြီးကိုဒါဟောနေတာဟုတ်ပလားဒါမှမကြောက်မှအကြောက်တရားတွေကိုဖယ်ရှားနိုင်မယ်အကြောက်တရားတွေကိုဖယ်ရှားနိုင်ရင်ဦးဇင်းတို့ရဲ့ဘဝကြီးအပြုံးနဲ့အဆုံးမတတ်နိုင်ဘူးလား အဆုံးသတ်နိုင်ပါတယ်ခင်ဗျာကဲကောင်းပြီအဲ့တော့ခုဇန်လူသုံးနေပုံနာကြီးလျှောက်တာကိုပြန်ပြီးတော့ပြောကြရအောင်နတိယောမရဏဓမ္မောတမနောနဘာယတိနတန္တနာအပိစရိမရဏတတိဘောဂရမရှင်တော်ဂေါတမအဟံတပည့်တော်သည်ဧဝံဝါဒီဤသို့ပြောဆိုလေရှိသည့်ဧဝံဒိဋ္ဌိဤသို့အယူရှိသည့်ဟောတိဖြစ်၏ယောအခြင်းပုဂ္ဂိုလ်သည်မရဏဓမ္မောသိခြင်းတရားသည်မရဏဓမ္မောသိခြင်းသဘောတရားသည်တမနောတင်ကြားဖြစ်လာသော မရဏတာသေးခြင်းမှနပါယတိမကြောင်းဒန္တာနံထိတ်လန်းခြင်းတို့နာအပြစ်တတိမရောက်သောထိုကဲ့မျိုးသောပုဂ္ဂိုလ်မျိုးသည် နတ္တိတင်ရှားမရှိပါဣတိတို့အဟံတပည့်တော်သည်ဧဝံဝါဒီတို့ပြောဆိုလေရှိသည်ဧဝံဒိဋ္ဌိဤတို့အယူရှိသည်ဟောဒီဖြစ်ပါれဗျာအဲ့တော့ခုပုံနာကြီးကသူကြောက်လာတဲ့အတွက်ကြောင့်သူဘုရားရှင်ကိုကြောက်တယ်ရှင်မင်းက လောကမှာတတ္တဝါတွေဒီတေခြင်းတရားနဲ့ကြုံရင်မကြောက်တဲ့ပုဂ္ဂိုလ်မထိတ်လန့်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးလို့တပည့်တော်တော့ယူတယ်ဗျာဒါသူကလာလျှောက်လျှောက်တဲ့အခါကျတော့ဘုရားရှင်ဗာပြန်ပြောတော့အထိဗျမနာမရဏဓမ္မတမနောဘာယတိတန္တနာအပိစတိမရဏတာအထိပနာဗျမနာမရဏဓမ္မတမနောနဘာယတိနတန္တနာအပိစတိမရဏတာဗျမနာဇာနုသောနိပုံနာကြီး မရဏဓမ္မောတေခြင်းသဘောတရားတိတမနောထင်ရှားပြလာသောမရဏတာတေခြင်းမှာပါယတိကြောက်သောပါယတိပါယတိကြောက်ဤသန္တာတံဒိဋ္ဌံခြင်းတို့အာပြစ်တရိယောဣတိဧကတုဧကတုသော ပုဂ္ဂိုလ်မျိုးသည်အတ္တိထင်ရှားရှိပဏာထုမှတပါးလည်းပဲဗျမနာဇာနုသောနိပုံနာကြီးမရဏဓမ္မောတေခြင်းသဘောတရားတိတမနောထင်ရှားပြလာသော မရဏတာသေးခြင်းမှာနပါယတိမကြောင့်ဒန္တနာတိတ်လန့်ခြင်းတို့နအာပြစ်တိမကြောင့်ဣတိဤကဲ့သို့သောပုဂ္ဂိုလ်မျိုးသည်လည်းပဲအဲ့ဒီလောကမှာထင်ရှားရှိတယ်ဒါဘုရားရှင်ကပြန်ပြောတယ်သူကစကားကိုဘုရားရှင်ကတက်ရကြီးတော့မငင်းဘူးသူကကပြောလိုက်တော့လောကမှာတေဘေးနဲ့ကြုံလိုက်ရင်မကြောက်တဲ့ပုဂ္ဂိုလ်မထိတ်တတ်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးလို့သူ့အယူရှိတယ်လို့တလုံးပြောတယ်ဘုရားရှင်ဘက်ကပြန်ပြီးတော့ဗာပြောတော့ဘုံနာကြီးတဲ့လောကမှာတေခြင်းတရားနဲ့ကြုံလာရင် တေခြင်းတရားကိုကြောက်တဲ့တေခြင်းတရားမှာကြောက်တဲ့ပုဂ္ဂိုလ်ထိတ်တန့်တဲ့ပုဂ္ဂိုလ်ဆိုတာလည်းလောကမှာထင်ရှားရှိတယ်။အဲ့ဒီလိုပဲတဲ့နောက်ထပ်လောကမှာတေခြင်းတရားနဲ့ကြုံလာတဲ့အခါစုံလာတဲ့အခါအဲ့ဒီတေခြင်းတရားမှာမကြောက်တဲ့ပုဂ္ဂိုလ်မထိတ်လန့်တဲ့ပုဂ္ဂိုလ်ဆိုတာလည်းလောကမှာထင်ရှားရှိတယ်။ဒါဘုရားရှင်ဘက်ကကျတော့ဘယ်နှမျိုးတဲ့တော့နှစ်မျိုးရှိပါတယ်။သူရဲ့ဘက်ကတော့သူကကြောက်တဲ့ပုဂ္ဂိုလ်ကြီးပဲလောကမှာကြောက်တဲ့ပုဂ္ဂိုလ်ကြီးပဲလို့သူကိုယ်တိုင်ကကြောက်နေတာကိုအဲ့တော့ သူ့ပတ်ဝန်းကျင်မှာလည်းကြောက်တဲ့ပုံကူတွေပဲရှိနေတဲ့အခါကျတော့တရောကလုံးကကြောက်နေတယ်လို့သူကမထင်ဘူးလားထင်ပါတယ်ဗျာဒါပေမဲ့ဒကာကြီးတွေဒကာမကြီးတကယ်တမ်းလောကမှာတရောကလုံးကကြောက်နေတဲ့လူတွေပဲဟုတ်သလားဟုတ်ပါတယ်ဗျာမဟုတ်ပါဘူးမကြောက်တဲ့ပုံကိုယ်တွေရောမရှိဘူးလားရှိပါတယ်ဗျာဟုတ်တယ်ဒါကြောင့်မလို့ဘုရားရှင်ကအခုပြောနေတာမကြောက်တဲ့ပုံကိုယ်တွေရှိတယ်တဲ့ဟုတ်ပလား ပြန်ပြီးတော့ပြောကြရအောင်ကဲတကယ်ကြီးဒီပါဠိလေးပြန်နာကြရအောင်နော်ယမနာပုံနာကြီးမရဏဓမ္မောတေခြင်းတရားဒီတမန်တော်ထင်ရှားပြစ်လတ်တော်မရဏတာတေခြင်းတရားမှာဘာယေတိကြောက်တော်သူသည်တဏ္ဍာနာဒိဋ္ဌံခြင်းသို့အာပြည့်စက်တိရောက်တော်သူသည်အဋ္ဌိထင်ရှားရှိယမနာပုံနာကြီးမရဏဓမ္မောတေခြင်းသဘောတရားဒီတမန်တော်ထင်ရှားပြစ်လတ်တော်မရဏတာတေခြင်းတရားမှာနဘာယေတိမကြောက်တော်သူသည် ဒန္တာရဒိဋ္ဌံချင်းတို့နာအာပြစ်တရီမတိနာအာပြစ်တရီမရောက်သောသူသည်လည်းပဲအဋ္ဌိထင်ရှားရှိပါပေ၏ဣတိတို့ဒေသေတိကရုဏာစေတမေတ္တာအပြင်ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဗျာတေရကကြီးဘာပြောတယ်တော့ လောကမှာသိချင်းတရားနဲ့ကျုံးလာတဲ့အခါမှာသိချင်းတရားကိုမကြောက်တဲ့ပုဂ္ဂိုလ်ကလောကမှာမရှိဘူးတဲ့လားရှိတယ်လို့ဘုရားရှင်မဟုတ်ခဲ့ဘူးလားဟုတ်ခဲ့ပါတယ်တရားဟုတ်ခဲ့တဲ့အခါကျတော့ပုံနာကြီးကတခါတည်းဟိုရေပုံရအောင်စင်းတို့မှန်းမြော်ပြီးကြည်တခါတည်းမျိုးလုံးတွေပါလေကျေသွားမှာပေါ့အဲခါတခါတည်းအသက်ရွယ်ကကြီးကြီးဘုရားရှင်ထံမောက်ကိုခုနလိုယင်းကြီးတွေနဲ့လာတာမဟုတ်ဘူးတိတ်ကြောက်လို့တခါတည်းအတွေ့အခေါ်ကဒီသိချင်းတရားကိုတွေ့ပြီးတိတ်ကြောက်လန့်လာတဲ့အတွက်ကြောင့်ဘုရားရှင်ရှိကိုရေပုံရမှန့်ကြည့်တော့ အသက်က80ကျော်ဆိုတခါကြီးတွေတောင်မလျော့ပါမပါနိုင်ဘူးလားပါနိုင်ပါတယ်ခင်ဗျာတခါလေဘုရားရှင်ဓမ္မောက်ကိုယင်စီလာဖို့မရအောင်တခါလေချွေချင်းလျှောက်လာတော့မုံမုံပမနဲ့ဘုရားရှင်အနာထိုင်ထိုင်ပြီးတော့တခါလေသူကြောက်လန့်တဲ့သူကြောက်လန့်တာကိုအခြေခံပြီးလောကမှာတတ္တဝါတွေတည်ခြင်းတရားကမကြောက်တဲ့ပုဂ္ဂိုလ်မရှိဘူးလို့သူကလျှောက်ဘုရားရှင်ကတစ်ဖက်ကပြန်ပြောတယ်အေးဟုတ်တယ်တဲ့လောကမှာတည်ခြင်းတရားကကြောက်တဲ့ပုဂ္ဂိုလ်တွေလည်းရှိသလိုမကြောက်တဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဆိုသူဘာဖြစ်သွားတော့အယံစိတ်ဝင်စားသွားတယ်ဘာဖြစ်သွားတော့ အရန်စိတ်ဝင်စားသွားပါတယ်ဗျာ။စိတ်ဝင်စားသွားပြီ။သူထိန်းတာကလောကမှာတည်ခြင်းတရားကမကြောက်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူး။အလုံးကကြောက်တယ်။ဒါမဲ့ကိုဘုရားရှင်ကပြောတယ်အေးကြောက်တဲ့ပုဂ္ဂိုလ်လည်းရှိသလိုမကြောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကွာဆိုတော့သူအရန်စိတ်ဝင်စားသွားပြီ။စိတ်ဝင်စားသွားတဲ့အတွက်ကြောင့်သူ့ရဲ့အမှုအရာသူဘာမှစကားထပ်ပြီးတော့မပြောတော့ဒါပေမဲ့သူ့ရဲ့အမှုအရာသူ့ရဲ့ဟိုပုံမှန်တရံကိုဒါအင်မတန်ထင်ရှားသွားပုံရတယ်။သူတိတ်တိတ်အရန်စိတ်ဝင်စားသွားတယ်ဒီအကြောင်းမလို့ဘုရားရှင်ကဘာပြောတော့ဘုရားရှင်ကိုယ်တိုင် ထပ်ပြီးတော့ပြောတယ်ကတမောဇဇမနောမရဏဓမ္မောတမနောဘာယတိတန္တတအပိစတိမရဏတသူမမေးမနဲ့ဖျားရှင်ကဖြစ်တယ်ဘာဖြစ်လို့လဲသူကတိတ်ပြီးတော့ဒီပေါ်မှာစိတ်ဝင်စားတယ်ဆိုတော့တိတ်ထင်ရှားသွားပုံရအဲ့ခါကျတော့ဖျားရှင်ကပြောတယ်ယမနာဇာနုသောနိပုံနာကြီးမရဏဓမ္မောသိခြင်းသဘောတရားဒီတမနောထင်ရှားဖြစ်လာတော့ဘာယတိကြောက်သောမရဏတာသိခြင်းတရားမှာဘာယတိကြောက်သောသူသည်တန္တန်တန်တန်တန်ထိတ်လန့်ခြင်းသို့အပိစတိ ရောက်သော ပုဂ္ဂိုလ်ဟူသည်ကရမောအဘယ်ကဲ့သို့သောပုဂ္ဂိုလ်ပါလေအေးတဲ့အဲ့အစာအုပ်ဆုံးဖြစ်တဲ့တေခြင်းတရားမှာကြောက်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲရခြင်းကမေးပြီးတော့ပြန်ပြတယ်ဣဒဗျမနဧကိသောကာမိတုအဝိဒါရကောဟောတိအဝိကတိသံတော်အဝိကတပေမောအဝိကတပိပါတော်အဝိကတပရိလာဟောအဝိကတတနော ဓမ္မေနအညတရောဂါလောရောဂတင်ကောပုတ္တိတတ္တအညတရေနာဂါလေနာ ရောဂတင်ကေနာဗုဒ္ဓတဧဝံဟောတိဘေယဝဒမံကာမဇဟိတံဒီပိယေဇဟံကာမေဇဟိတာမိတိတောသောစတိကိလမတိပရိဒေဝတိ ဥရတာရိဥရတာရိဥရတာရိကန္တတိတံမောဟံအာပိတရေယံခောဗျမနမနဓမ္မောတမနော ဘာယတိတဏ္ဏအပစ္စတိမရဏတာဗျမဏဘုံနာကြီးဣဒဤလောကနာဧကေသောအချို့အချို့သောပုဂ္ဂိုလ်တို့သည် ကာမေတုငါးဖြာအာယုံကာမဂုဏ်တို့၌အဝိဒါလကောမကင်းသောတတ်မဲ့ခြင်းရှိသည်အဝိကတိစံတော်မကင်းသောအလိုဆန္ဒရှိသည်အဝိကတပင်မောမကင်းသောချစ်ချင်းရှိသည် အာဝိကရာသိပါတော်မကင်းတော်စာလောင်းမွတ်တိတ်ချင်းရှိသည့်အာဝိကရာပရိလာဟောမကင်းတော်ပူပန်ချင်းရှိသည့်အာဝိကရာတနောမကင်းတော်တဏရှိသည့်ဟောတိဖြစ်၏ဓမေနံထိုကဲ့သို့မကင်းတော်ကာမငါးပြာယုံကာမဂုဏ်တို့၌မကင်းတော်ရာဂစသည်ရှိသောပုဂ္ဂိုလ်အားအညာတရော အမျိုးမြအညာတရောအမမရတဘာဘသောကာလောပြင်းထန်သောသောရောဂါတင်ကိုသေလောက်သောယောဂါတိဖုတ္တိတွေ့တိ ညတေနာမမရတဘာမသောကာလိနာပြင်းထန်သောရောဂါတင်ကိနာရောဂါတင်ကိနာတေလောက်သောယောဂနှင့်ဖုတ်တတ်တာတွေ့တိသောတတ်တာထိုပုဂ္ဂိုလ်အားအေဝံဤသို့သောကြံစီတိဟောတိထင်ရှားဖြစ်၏ဝဒစင်စေမံငါကိုသိရာချစ်မြတ်တို့အကုံသောကာမဤကာမဂုဏ်တရားတို့သည်ဇေတန်ဤဆွညာဂုဏ်လက်တံ ဟန်ဇငါသည်လည်းပဲပြည်ရချင့်မြန်တို့အကုံတော်ပြည်ရတာယာဘွယ်ချင့်မြန်တို့အကုံတော်ကာမေကာမဂုံတရားတို့ကိုဇိတာမိဆွံရတော့မယ်ဣတိတို့ဇိန္တိတိကြံစီဣတိတို့ဇိန္တိတို့အကြံစီပြီး၍သော ထိုကဲ့သို့သောပုဂ္ဂိုလ်သည်သောဇတိဆိုရင်ညဤသောဇတိဆိုရင်ဤကိလမတိပင်မဤပရိဒေဝတိငိုကြွဤဥရဒါရေယင်ဘတ်ကိုတီး၍ယင်ဘတ်ကိုတီးကပ်၍ကန္တတိမိတန်း၏ တမ္မောတံပြင်းစွာသောတွေ့တမ္မောဟံပြင်းစွာသောတွေ့ဝေခြင်းသို့အပစ္စတိရောက်၏ပြမနာဘုံနာအယံဤကဲ့သို့ငါးပြာအယုံကာမဂုဏမကင်းသောရာဂစသည်ရှိသောပုဂ္ဂိုလ်အားမရဏဓမ္မောတေခြင်းတရားဒီတမနောထင်ရှားဖြစ်လာသောမရဏတတေခြင်းတရားမှာပါရတိကြောက်လန့်ဤဒန္တာတံဒိဋ္ဌံခြင်းသို့အပစ္စတိရောက်၏ဒါဘုရားရှင်ကဟောတာနံပါတ်1 တည်ခြင်းတရားနဲ့ကြုံလာရင်ကြောက်တဲ့ပုဂ္ဂိုလ်တဲ့တည်ခြင်းတရားနဲ့ကြုံလာရင်ကြောက်တဲ့ပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်ကကြောက်လဲဆိုတော့ကာမေတုအဝိတ္တရာကောတဲ့ကာမေတုငါးပြအာယုံ ကာမဂုဏ်ဒီမှာ မကင်းသေးသောရာဂရှိတဲ့ပုဂ္ဂိုလ်တဲ့တဲ့ပြောတော့ကာမငါးပြအာယုံကာမဂုဏ်ဒီပေါ်မှာတတ်မှတ်တဲ့ရာဂရှိနေတဲ့ပုဂ္ဂိုလ်မကင်းသေးတဲ့ရာဂရှိတယ်ဆိုတာတတ်မှတ်တဲ့ရာဂရှိနေတာကိုပြောတာပဲအဲ့တော့ မကင်းသေးတဲ့ရာဂရှိနေတဲ့ပုဂ္ဂိုလ်အဲ့ငါးပြာအယုံကာမဂုဏ်လေးပေါ်မှာမကင်းသေးတဲ့အလိုဆန္ဒရှိနေတဲ့ပုဂ္ဂိုလ်အလိုဆန္ဒပြတ်မသွားသေးဘူးငါးပြာအယုံကာမဂုဏ်လေးပေါ်မှာအလိုဆန္ဒရှိနေနောက်တကအာဝိကတဘေမောအဲ့ဒီငါးပြာအယုံကာမဂုဏ်လေးပေါ်မှာချစ်ခင်နှစ်သက်နေသေးတဲ့ပုဂ္ဂိုလ်ချစ်ခင်နှစ်သက်မှုတွေမကင်းသေးတဲ့ပုဂ္ဂိုလ်ဟောနောက်တကအာဝိကတပိပါတော့ထိုငါးပြာအယုံကာမဂုဏ်တို့၌မုတ်တိတ်စာလောင်ခြင်းမကင်းသေးတဲ့ပုဂ္ဂိုလ်ငါးပြာအယုံကာမဂုဏ်လေးပေါ်မှာ ခန္ဓာသုံးဆောင်ခြင်းသေးနေတော့မယ်မွတ်သိစာလောင်နေတော့မယ်ဟောနောက်တကအဝိကတပရိလောင်ငါးပြာယုံ ကာမဂုံတို့၌ကင်းသောပူပန်ခြင်းမရှိကင်းသောပူပန်ခြင်းမရှိသောဟောအဲ့ငါးပြာယုံကာမဂုဏ်တွေနဲ့ပတ်သက်ရင်ပူပန်ခြင်းတွေရှိနေသေးတယ်အဲ့လိုပုံကူမျိုးနောက်တကအဝိကတတနောမကင်းသောတဏှာရှိသောဟောအဲ့ငါးပြာယုံကာမဂုဏ်တွေပေါ်မှာမကင်းတဲ့တဏှာရှိတယ်ဆိုတော့တောတာမမောနေတဲ့တဏှာတရားအထင်ရှားရှိနေသေးတယ်တဲ့ အဲ့လိုပုံကူမျိုးတွေဒီဘာဖြစ်လာတော့အညာတော်မျိုးမမီအားဖြင့်အညာတတော်အမမတော်တပါးပါသောဂါလောပြင်းထန်သောရောဂါတင်ကိုသေလောက်သောယောဂါသည်ပုတ္တတိတွေ့ထီ၏အဲ့လိုမျိုးပေါ့ကာမဂုဏ်အာယုန်လေးပေါ်မှာတွေ့တာမမောတဲ့တဏှာတရားတွေမကင်းသေးတဲ့ပုံကူတွေလူချင်းတတ်မနေတဲ့ဆန္ဒတရားတွေငါချစ်မြတ်လို့မှုတွေအဲ့လိုရှိနေတဲ့ပုံကူတွေဒီဒီနေ့မှာ ယောဂါတစ်ခုခုနဲ့ထိတွေ့လာပြီအဲ့ယောဂါကတော့ဘယ်လိုယောဂါလဲဆိုဂါလောပြင်းထန်သောဘယ်လိုယောဂါတော့ပြင်းထန်သောယောဂါပါဗျာပြင်းထန်သောဟောနောက်တစ်ခုဆက်ပြီးဘုရားရှင်ကပြောတယ်ရောဂါရောဂါတင်ကောတဲ့သေလောက်တဲ့ယောဂါဘယ်လိုယောဂါသေလောက်တော့ယောဂါပါဗျာဘုရားတို့ဇာလဲကတော့ပြောတယ်ဆက်လက်ပြီးတော့အသက်ရှင်ရပ်တည်ဖို့ရံမလွယ်ဘူးအသက်မွေးမြူဖို့ရံခက်ခဲတဲ့ဒါယောဂါဆိုတာသေလောက်တဲ့ယောဂါပေါ့ အဲ့လိုအင်မတန်ပြင်းထန်ပြီးသေလောက်တဲ့ယောဂါတခုထိုပုဂ္ဂိုလ်တဏ္ဏကိုကြာရောက်လာပြီးထိုပုဂ္ဂိုလ်ဆိုတာခုနကာမဂုဏ်အာယုန်လေးပေါ်မှာမကင်းတဲ့တဏှာအစရှိတဲ့သဘောရှိနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်တယောက်တဏ္ဏမှာခုနအင်မတန်ပြင်းထန်ပြီးတော့သေလောက်တဲ့ယောဂါဖြစ်လာပြီအဲ့ဒီသေလောက်တဲ့ယောဂါနဲ့တွေ့ထိရပြီဆိုရင်အဲ့ပုဂ္ဂိုလ်ဘာဖြစ်တော့စပြီးတော့စိတ်ထဲမှာအကြံစီတွေဖြစ်ပေါ်လာတယ်တဲ့အတွေးတွေဝင်လာတယ်ပေါ့ဘာတွေဝင်လာတော့ အတွေးတွေဝင်လာပါတယ်ခင်ဗျာ။ကြောင့်မလို့တို့တကကြီးတကမကြီးလူတွေတဏ္ဍဝါတွေဘယ်တဏ္ဍဝါပဲဖြစ်ဖြစ်ဦးဇင်းတို့လူသားကိုကွက်ပြောရင်လည်းအဲ့လူသားတွေကြီးတေဂာနိအချိန်ရောက်လာပြီဆိုတဲ့အခါကြလို့ရှိရင်အဲ့ဒီမှာဦးဇင်းဟိုတလောကပြောသလိုပေါ့ယင်းတဲ့ပုံကူများဘယ်ပုံကူပဲဖြစ်ယင်းတဲ့ပုံကူကြီးအ ਨੇ ဆုံးလက်စုပ်ထားတာတွေ့ရတယ်။အ ਨੇ ဆုံးထဲမှာဦးဇင်းတို့ချောင်းတွေမြစ်တွေတဲဆိုရင်ဒါနောက်ဆုံးကိုင်းမင်းလေးဖြစ်ဖြစ်ပေါ့တခုခုတော့လက်ထဲမှာစုပ်တာ။ဘာဖြစ်လို့တော့အားကိုးရှာဘာဖြစ်တာတော့ အားကိုးရှာပါတယ်ခင်ဗျာအဲ့ဒီမှာသတ်တရားတွေတစ်ခုခုပဲရရင်ရပါစေဆိုတဲ့စိတ်နဲ့ဒါဆွဲမိဆွဲရဆွဲတာအဲ့လိုပဲယနေ့တဲ့ပုံကူပမာပဲတေကန်နေ့ရောက်လာပြီဆိုတဲ့ပုံကူကဒါအာယုန်ကြီးများစွာတဲ့ကဒါအားကိုးရကိုရှာတော့တာအားကိုးရရှာတဲ့အခါကျခုနကာမဂုဏ်ငါးပြန်အာယုန်ကာမဂုဏ်ဒီပုံမှာခုနမကင်းတဲ့ရာဂရှိနေတဲ့ပုံကူကဘာလို့တော့တွေးတော့ဆိုတဲ့အခါကျတော့ ဒါတဏ္ဍဝါရီဆိုတာဒကာကြီးဒကာမကြီးအလေးကျင်မယ်နော်ကိုစိတ်ကဒီပေါ်မှာတိတ်ရောက်နေရင်အဲ့ရောက်တဲ့ဟာပဲတကယ်တေကာနိတေပေါက်တေဝရောက်လာရင်အဲ့ဒါဒီပေါ်မလာဘူးလားပေါ်လာတာလေအခုအဲ့လိုမျိုးပေါ့ဒီမကင်းသေးတဲ့ရာဂမကင်းသေးတဲ့တဏှာဆန္ဒရှိနေတဲ့ပုဂ္ဂိုလ်ကကာမဂုဏ်အာယုန်လေးပုံမှာမကင်းသေးတဲ့ရာဂမကင်းသေးတဲ့အလိုဆန္ဒရှိနေတဲ့ပုဂ္ဂိုလ်ခုလိုမျိုးယောဂါတွေပြင်းထန်တဲ့ယောဂါတွေနဲ့နှိမ့်ဆက်ခံရပြီဆိုတဲ့အခါကျတွေးပြီတဲ့ဘယ်လိုတွေးတော့ ဩငါ့ကိုတော့အခုငါအင်မတန်ချစ်ခင်သားဝယ်ကောင်းတဲ့ဟဲ့ကာမဂုဏ်တရားတွေကစွန့်သွားတော့မေဟောတွေးတာနော်အဲ့ချိန်မှာဒကာကြီးဒကာမကြီးတရားစိတ်ထဲရောက်ရောက်သေးပါတရားအာယုန်လေးပေါ်မှာတက်ပြီးတော့တာယာနေတဲ့ပုံကူဖြစ်ခဲ့ရင်ပြောတာပါဟုတ်ပလားတင်တယ်ကိုဘုရားကဟောတာအဲ့လိုကာမဂုဏ်အာယုန်တွေပေါ်မှာတက်ပြီးတော့တွေ့တာမမောနေတဲ့တဏှာရာကကိုမကင်းပြတ်သေးတဲ့ပုံကူဖြစ်ခဲ့ရင်တော့ အဲ့ဒီနယ်ပယ်မှာကျင်နေတယ်ခုပေါ့ဇာနုသောနိပုံနာရီတို့ကဒါပုံကိုမှတ်မြော်ပြီးကြည့်ကြည့်ပေါ့ဒါအင်မတန်ငရနုလိုတဲ့အချိန်မှာကာမဂုဏ်အာယုန်လေးနဲ့ဘယင်ကကြီးမြောက်မြောက်စားထားတဲ့ဒါပရောဟိတ်ဆိုတဲ့ယာတုအချမ်းရံဂုံလေးနဲ့ဒါခံစားနေတာခုလိုအနဲ့ရွယ်ကြီးရင်လာတဲ့အခါမျိုးမှာသူ့တွေးမှာပေါ့တွေးတဲ့အခါကျဘလို့တွေးတော့ဩအင်မတန်ချစ်ဖွယ်တာယာဝယ်ကောင်းတဲ့ဒီကာမဂုဏ်အာယုန်တွေတက်ရှိတက်မဲ့အလုံးတော့ကာမဂုဏ်အာယုန်တွေတော့ငါ့ကိုစွန့်သွားတော့မယ်ဒါနံပါတ်1တွေးတယ်။ဟောနောက်တစ်ချက်ပြန်တွေးတယ် ဘေယေသဟံကာမေဇဟိတမိအဟံဇငါသည်လည်းပဲငါကလည်းပဲဟောသူ့ကိုယ်သူပြန်တွေ့တယ်အဟံဇငါသည်လည်းပဲဘေယေချစ်မြတ်သောအကုံတော်ကာမေဟရိဝတ္ထုအာယုံကာမဂုံတက်ရှိတမဲ့ကာမဂုံအာယုံဒီကိုတက်ရှိတမဲ့ကာမဂုံအာယုံဒီကိုဇဟိတမိစွန့်သွားရတော့မယ်ဟောသူ့ဘက်ကတခါပြန်လှည့်တွေ့စောစောကကာမဂုံအာယုံဘက်တကတွေးတော့အဲ့ဒီကာမဂုံအာယုန်တွေတက်ရှိတမဲ့ကာမဂုံအာယုန်တွေကငါ့ကိုစွန့်သွားတော့မယ်အခုကိုကပြန်တွေးတယ် ငါကလည်းပဲဟဲ့ဒီတက်ရှိတက်မဲ့ကာမဂုဏ်အာယုန်တွေကိုမလုပ်ရတော့ဘူးစွန့်ရတော့မယ်မပြရတော့မယ်စွန့်ရတော့ပါမယ်ဖေ။စွန့်ရတော့မယ်လို့အဲ့လိုတွေးတော့တခိုင်းကြီးတခိုင်းကြီးတွေးကြည့်ပေါ့ကိုကိုတိုင်းပဲကိုရင်လည်းပဲအဲ့လိုမျိုးသေပေါက်သေပေါက်ရောက်လာလို့အဲ့လိုအတွင်မြန်ဝင်လာတော့ငါတိတ်ချစ်ခင်ရတဲ့ငါရဲ့မိသားစုတွေကငါ့ကိုစွန့်ပစ်တော့မယ်ငါတည်ရင်တခိုင်းကြီးတခိုင်းကြီးအိမ်ပေါ်မှာကြာကြာထားပါမထားပါဘူးခင်ဗျာမထားဘူးဟုတ်ပလားအခုလိုဒီလို COVID-19 pandemic နဲ့တွေ့လို့ရှိရင်ပိုတော်ဆိုးမယ်ဟုတ်ပလားဟုတ်ကဲ့ပါဗျာရိုးရိုးယောဂနဲ့ဆိုရင်တော့ဒကာကြီးဒကာမကြီးအိမ်ပေါ်မှာဒါတရက်နှစ်ရက်သုံးရက်သဘောထားရင်ထားအောင်မှာနော်အခုလို COVID-19 လို့ဟာမျိုးနဲ့ဆိုတော့ဒကာကြီးဒကာမကြီးခြံထဲတောင်ဝင်ခံပါမဝင်ခံပါဘူးဗျာမခံတော့ဘူးသဘောကဒါဦးဇင်းတို့စဉ်းစားတိုင်းဒီလိုစဉ်းစားမှာဟုတ်ပလား ကောင်းပြီအဲ့တော့အဲ့လိုငါချစ်မြတ်နိုးနေရတဲ့ဟဲ့ဒီတက်ရှိတက်မဲ့ကာမဝတ္ထုအစူးစူးခုလိုထင်ရှားပြောမယ်ဆိုခုလိုငါတိတ်ချရတဲ့ငါရဲ့မိသားစုတွေကလည်းငါ့ကိုစွန့်ပစ်ကြတော့မယ်ဟောအတွေးကဝင်လာပြီနောက်တစ်ခါသူတို့ကပြန်တွေ့တယ်ငါကလည်းပဲအဟင်းစငါကလည်းပဲငါဒီလည်းပဲဟောသူကိုယ်သူပြန်ပြောတယ်ငါကလည်းပဲဟဲ့ဒီကာမဂုဏ်အာယုန်တွေကိုဘာလို့ရတော့စွန့်သွားရတော့မယ်ဘာလို့ရတော့မယ်စွန့်သွားရတော့ပါမယ်ဖေဟာအဲ့လိုသိနေတဲ့ပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမှာတခါကြီးဒီကမကြီးစဉ်းစားကြည့်တယ် ဝမ်းသာပြီးတော့အပြုံးမန်းနေဝင်းနေနိုင်ပါမလားမဝေနိုင်ပါဘူးခင်ဗျာမဝေနိုင်တော့ဘယ်လိုဖြစ်လာတော့အဲ့လိုပုဂ္ဂိုလ်ကအဲ့လိုစဉ်းစားပြီးတဲ့အခါကျဘာဖြစ်တော့သောထိုးကဲ့သို့စဉ်းစားတွေးခေါ်နေတဲ့ပုဂ္ဂိုလ်သည်သောဇတိဆိုရင်သောဇတိဆိုရင်ကိလေမတိပင်မန်တိတိဝတိငိုကြွေးဤဟာဆိုရင်လာတယ်ပင်မန်လာတယ်ဆိုရင်လည်းဆိုရင်စိတ်တွေတိတ်အားကြီးလာတယ်မပင်မန်ဘူးလားပင်မလာပါတယ်ခင်ဗျာမှန်ပါတော့ပင်မလာပြီတိတ်ပင်မလာပြီဆိုရင်ထဲမှာမခံတာတော့ဘူးဘာဖြစ်တယ်တော့ ပရိဒေဝတိငိုကြွေးတယ်ဘာဖြစ်လာတော့ငိုကြွေးလာပါတယ်ဗျာအဲ့ဒါဒီကနေ့ရောက်လာပြီဆိုမျက်ရည်တွေကဆန်းဆန်းဆန်းဆန်းနဲ့ဖြစ်လာတာဟုတ်ပလားအဲ့ဒါကကြီးဒီကမကြီးဒီခါလေးကုပ်ပတ်ဝန်းကျင်မှာမရှိတတ်ဘူးလားရှိတတ်ပါတယ်ဗျာဒါတွေကဦးဇင်းတို့ကသမားကိုကြည့်ပြီးတော့လေကို့အတွေ့တတိတံဝေကတွေယူလို့မရဘူးလားယူလို့ရပါတယ်ဗျာရတယ်အဲ့လိုပေါ့ သောစရိဆိုရင်ကိလမတိပင်မရင်ပရိဒေဝတိငိုကြွေးပင်မလာပြီပြီးတော့ငိုကြွေးပြီငိုကြွေးယုံနေလားမကသေးဘူးလာပြန်ပြီဥရတာရင်ကန္တတိဥရတာရင်ရင်ဘတ်ကိုတီး၍ကန္တတိမြည်ဟီတခါလေငိုယုံနေမရတော့မတိရင်ဘတ်ကိဖိပြီးဖိပြီးပြီးတော့ဘာဖြစ်လဲတော့ဒီဆိုပြီးတော့တခါလေတပြင်းနေချပြီးတော့အတမမြည်ဘူးလားတခါကြီးတခါမကြီးမြည်ပါတယ်ခင်ဗျာတော့ ဒကာကြီးတွေဒါရည်တရားလို့မဟုတ်ဘူးတကယ်ကိုပတ်ဝန်းကျင်မှာရှိသလိုကိုရင်လည်းအဲ့အခြေအနေမျိုးမရောက်ဘူးလို့ပြောရမလားကြိုပြီးတော့မပြင်ဆင်ထားရင်တော့ဒကာကြီးတွေဒကာမကြီးတွေအဲ့အခြေအနေမျိုးရောက်မသွားနိုင်ဘူးလားရောက်နိုင်ပါတယ်ခင်ဗျာရောက်သွားနိုင်တယ်ဦးဇင်းတို့အဲ့ဒါတစ်ချိန်ပေါ့လေလွန်ခဲ့တဲ့10နှစ်လောက်ကထင်ပါတယ်အဲ့ဒါအတုဘတကူကြွသွားတယ်ခါနဲ့မြီးလုတ်သူတယောက်ကဟဖွားလုတ်သူအတုဘမှာဒကာတဲ့အဲ့ဒါကျန်တဲ့ သားသမီးတွေကကိုအဲ့လိုမြည်တွေမြစ်တွေကကိုအကုန်လုံးငိုကြွေးနေကြအဲ့ဒီမှာအဲ့ဒါမြည်လို့သူတယောက်ကတခါတည်းငိုလိုက်တာဘလောက်တိငိုလိုက်လဲဆိုလို့ရှိရင်တခါတည်းအဲ့ရင်ဘက်ကိုတိတိပြီးတော့ပေါ့လေတခါတည်းရင်ဘက်နှစ်ခုကိုတခါတည်းတီးလိုက်ငိုလိုက်ကိုနောက်ဆုံးကြဘာဖြစ်လဲတတိပါလက်သွားတယ်ဘာဖြစ်သွားလဲတတိပါလက်သွားပါတယ်ဗျာအဲဒါမျိုးတွေနဲ့ရှိတာပဲဒါကြောင့်မလို့ဒါပြန်ဟောတယ်ဆိုတာကတခါကြီးတခါကြီးဒီဒီတိုင်းမဟုတ်တကယ်တတ္တဝါတွေရဲ့အရှိသဘောတရားတွေကိုဒါထင်ထင်ရှားရှားမြင်လာပြီးတော့တတိတံဝင်ကရအောင်ဒါဟောသွားတယ်ကဲဒါ အဲ့တော့ဗာဒတ်ပြောတော့ဆိုတော့ဘုဒ္ဓဓာရင်ယမကိုတီး၍ကန္တတိမြည်ဟိတမ္မောဟံအာပိသတိတမ္မောဟံပြင်းစွာတွေ့ဝေခြင်းတို့အာပိသတိရောက်၏အဲ့ဒီအချိန်ရောက်လာတဲ့အခါကျတော့ခုနပုဂ္ဂိုလ်ဒီကနေ့အချိန်ရောက်လာတဲ့အခါမှာတခါလေပြင်းစွာတွေ့ဝေခြင်းကိုရောက်လာတယ်တွေ့တွေ့ဝေဝေနဲ့တခါလေချိန်မကမ်းမိလောက်ကမ်းမိကုသိုလ်ဆိုတဲ့အာယုံလည်းမရဘူးတို့တွေ့ဝေပြီးတော့လာ တွေ့တွေ့ဝင်နဲ့တည်ရတယ်လို့ဒါလိုပြောခြင်းအဲ့တော့တွေ့ဝင်တဲ့အဲ့လိုတွေ့တွေ့ဝင်ဖြစ်လာလို့အဲ့လိုအခြေအနေနဲ့ဘဝတစ်ခုကိုဒကာကြီးဒကာမကြီးအဆုံးသတ်မယ်ဆိုရင်အဲ့ဘဝမျိုးဒီကောင်းတဲ့ဘဝကောင်းတဲ့သူကတိဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးခင်ဗျာဖြစ်နိုင်ဘူးဒါဦးဇင်းတို့အားလုံးဒါတန်ဝေကရပြပဲကောင်းပြီအဲ့လိုမျိုးပုံကိုဒီခုနလိုပေါ့ တမ္မောဟံအာပိတ္တိတမ္မောဟံပြင့်တော်တွေ့ဝေခြင်းတို့အာပိတ္တိရောက်၏အဲ့လိုပုဂ္ဂိုလ်မျိုးသည်အယံခောပြမနာအယံဤကဲ့သို့သောပုဂ္ဂိုလ်မျိုးသည်မရဏဓမ္မောတေခြင်းတရားဒီတမနောထင်ရှားဖြစ်လာသောမရဏတာတေခြင်းမှာဘာဟတိကြောက်၏တဏ္ဏံပြင်းတန္တာနံထိတ်လန့်ခြင်းတို့အာပိတ္တိရောက်၏အဲ့လိုပုဂ္ဂိုလ်မျိုးတွေမကင်းတဲ့ကာမဂုဏ်အာယုန်တွေပေါ်မှာမကင်းတဲ့တဏှာလာကရှိနေတဲ့ပုဂ္ဂိုလ်တွေဒီတကယ်တေဘောတေဝဆိုတဲ့ပြင်းထန်တဲ့ယောဂါတွေနှိမ့်ဆက်ပြီးတော့တေလောက်တဲ့ယောဂါနဲ့တွေ့ထရပြီဆိုရင် အဲ့လိုမျိုးဩငါချစ်တဲ့ကာမဂုဏ်အာယုန်တွေကငါ့ကိုစွန့်သွားတော့မယ်ငါကလည်းအဲ့ချစ်ဖွယ်ကောင်းတဲ့ကာမဂုဏ်အာယုန်တွေကိုစွန့်ရတော့မယ်ဆိုပြီးတော့အဲ့မှာစေမကောင်းဝမ်းနဲ့ပက်လက်ဖြစ်တယ်ဒါပြောတာအဲ့တော့အဲ့လိုမျိုးနဲ့ဆိုလို့ရှိရင်ဒါအဲ့ပုဂ္ဂိုလ်အဲ့လိုစိတ်ထားတွေနဲ့ဝမ်းနဲ့ပက်လက်နဲ့အဆုံးတိုင်သူ့ရဲ့အစကလည်းငိုလာသလိုအဆုံးမှာတော့ဒကာကြီးဒကာမကြီးတွေအဲ့ပုဂ္ဂိုလ်မျိုးကအပြုံးနဲ့အဆုံးတတ်နိုင်ပါမလား အဆုံးမတတ်နိုင်ပါဘူးခင်ဗျာမတတ်နိုင်ဘူးကဲနောက်တယောက်သွားကြရအောင်ဒါကနံပါတ်1ပုဂ္ဂိုလ်နောက်ဘုရားရှင်ကဒုတိယမြောက်ပုဂ္ဂိုလ်ပြောတယ်ဘုဏတာဗရံမြမနာဣတိကေဇောကာယေအဝိဒါရာကိုဟောဒီအဝိကတိစံတော်အဝိကတပေမောအဝိကတပြပါသောအဝိကတပရိလာဟောအဝိကတတနောတမေနအညတရောကာလောရောဂတင်ကိနရောဂတင်ကိနဘုတေတိတတ္တညတေနရောဂေညတေနကာလေနရောဂတင်ကိနဗုဒ္ဓတာဧဝံဟောတိပိယဝတ္တမံ ကာယေဇဟိတန္တိပိယေသံကာယံဇဟိတမိတိသောသောဇတိကိလမတိပိတိဒေဝေတိဩဒရံကန္တတိတံမောဟံအပိတရိယံခောပြမနမရဏဓမ္မတမနောဘာယတိတဏ္ဍာအပိတရိမရဏတာတဲ့ဒုတိယပုဂ္ဂိုလ်တရားဘာပြောတာတော့ဆိုတော့ ယမနာဘုံနာဘုနာသာပရံနောက်တစ်မျိုးသောကယမနာဇန်ုသောနိဘုံနာတိဣဒ္ဓဤလောကနာဧကိသောအချို့အချို့သောပုဂ္ဂိုလ်တို့သည်ကာယေကိုကာယနာအဝိဒါရကောမကင်းသောရာဂရှိသည်အဝိကရတနောမကင်းသောလောဇနာရှိသည်အဝိကရပင်မောမကင်းသောအဝိကရပင်မောမကင်းသောခြေချင်းရှိသည်အဝိကရပိပါသော မကင်းသောဇာလောမုတ်တိချင်းရှိသည်အဝိကရပရိယောပရိလာဟောမကင်းသောပုပ္ပညင်းရှိသည်အဝိကရတနောမကင်းသော တဏှာရှိသည်ဟောဒီဖြစ်၏ပုဂ္ဂိုလ်တဦးတယောက်ကြည်ပြန်တော့ခုနကာမဂုဏ်အာယုံတော့မဟုတ်တော့ဘူးဒီပုဂ္ဂိုလ်ကြဘာဖြစ်တော့တော့ဟဲ့ဒီခန္ဓာကိုယ်ကာယကြီးပေါ်မှာတွေ့တာတဲ့ရာဂကမကင်းကြဘူးဘာမကင်းကြတာတွေ့တာတဲ့ရာဂတရားဘာတရားတော့တွေ့တာတဲ့ရာဂတရားတွေမကင်းသေးပါဗျာဘယ်ပေါ်မှာမကင်းတာတော့ပြီးတော့ဟဲ့ဒီကိုယ်ကာယကြီးပေါ်မှာဘယ်ပေါ်မှာတော့ ဤကိုယ်ကာယကြီးပေါ်မှာဗျာဤကိုယ်ကာယကြီးပေါ်မှာမကင်းသေးဘူးအဲ့တော့ဦးဇင်းတို့စောစောကကာမတရားပေါ့ကာမတရားတွေပေါ်မှာတတမမောမှုမကင်းသေးတဲ့ပုံကိုယ်တွေဘယ်လိုဖြစ်တယ်ဆိုတော့ကင်းတဲ့ပုံကိုယ်ဆိုတာဘယ်လိုပုံကိုယ်ဆိုတော့ဦးဇင်းတို့ကာမဂုဏ်အာယုန်တွေပေါ်မှာတကယ်ကိုအမြင့်ပြတ်ပေးချနိုင်တာတော့ဦးဇင်းတို့အ ਨੇ ဆုံးအနာဂံကစတယ်ဘယ်ကစတယ် အနည်းဆုံးအနာဂံကနေစပါတယ်ဗျာ။ကာမကာမဂုဏ်အရာအာယုန်ဒီပေါ်မှာ တွေ့တာမမဟုတ်မရှိအဲ့ဒါကဟိုဘက်မှာခုနမကြောက်တဲ့ပုဂ္ဂိုလ်ကြရင်လာလိမ့်မယ်အဲ့ကြမှာရှင်းကြတာပေါ့။ကဲဒါအဲ့တော့အဲ့လိုမျိုးမိမိတို့ရဲ့ကိုယ်ကာယကြီးပေါ်မှာတွေ့တာမမောတဲ့ရာဂတရားတွေစန္ဒာတရားတွေဒီတရားတွေကိုမပယ်ရှားနိုင်တဲ့ပုဂ္ဂိုလ်တယောက်ခုနလိုပြင်းထန်တဲ့ယောဂတစ်မျိုးမျိုးနဲ့စုံရပြီတေလောက်တဲ့ယောဂတစ်ခုနဲ့တွေ့ထိပြီဆိုတဲ့အခါကျအဲ့ပုဂ္ဂိုလ်ဘာဖြစ်လာတော့ သူလည်းပဲခုနလိုပဲတွေးလာပြီဘလို့တွေးလာတော့အာငါချစ်ရတဲ့ဟဲ့ဒီခန္ဓာကိုယ်ကြီးကတော့ငါ့ကိုစွန့်သွားတော့မယ်ငါကလည်းငါချစ်ရတဲ့ဟဲ့ဒီခန္ဓာကိုယ်ကြီးကိုစွန့်ရတော့မယ်ကိုယ်ခန္ဓာကိုယ်ကြီးကိုကိုပြန်ပြီးတော့တွေ့တာအဲ့လိုတွေ့တာပြီးတော့တခါဘာဖြစ်ပြန်တော့အဲ့ကိုအဲ့ပုဂ္ဂိုလ်အဲ့ပုဂ္ဂိုလ်ကလည်းပဲသောစတိဟောစိုးရင်နေသောစတိစိုးရင် ကိလမတိပင်မဤတိတိဝတိငိုကြွေးဤဒါဆိုရင်မှုတွေဖြစ်လာတယ်ပင်မမှုတွေဖြစ်လာတယ်ငိုကြွေးမှုတွေဖြစ်လာတယ်ဥဒတာရိံကန္တတိရင်ဘတ်ကိုတီးပြီးမြည်ဟိတယ်တံမောဟံအာပိစတိပြင်းစွာသောဒါတွေ့ဝေခြင်းတို့အာပိစတိရောက်လာတယ်ဒီပုဂ္ဂိုလ်တယောက်ဒုတိယမြောက်တယောက်ဒီပုဂ္ဂိုလ်ကခန္ဓာကိုယ်ကိုတွေ့တာမမုန်းနေတဲ့ပုဂ္ဂိုလ်တယောက်ဘဝနေကုန်အဆုံးသတ်တော့မယ်ဆိုဩငါချစ်တဲ့ခန္ဓာကိုယ်ကြီးကို ကလည်းငါ့ကိုစွန့်တော်မယ်ငါကလည်းဟဲ့ခန္ဓာကိုယ်ကြီးကိုစွန့်ရတော့မယ်ဆိုပြီးတော့စိတ်မချမ်းမသာဖြစ်လာပြီတဲ့အဲ့လိုပုံကူမျိုးတွေကလောကမှာတေခြင်းတရားနဲ့ကြုံလာရင်အဲ့တေခြင်းတရားကို ကြောက်တာပဲဘာဖြစ်တာပဲဒီတေခြင်းတရားကိုကြောက်ပြီးထိတ်လန့်ပါတယ်ခင်ဗျာဒါကဒုတိယမြောက်ပုံကူပြီးတဲ့အခါကျတော့ဦးဇင်းတို့ဘုရားရှင်ကြီးဆက်ပြီးတော့ဟောတယ် ခုနကဗရံဇမနာဣတိကိသောအကတကရယနောဟောဒီအကတကုသလောအကတဗိရုဒ္ဓနောကတဘာဘောကတလုတော်ကတကိပိသောဓမေနအညတရောဂါလောအညတရောဂါလောရောဂတင်ကိုပုတ္တိတတအညတရေနာကံလေးနာရောဂတင်ကနာဗုဒ္ဓတာဧဝဟောတိအကတံဝတမေကလျာဏံအကတံကုသလအကတံပိရုဒ္ဓနံအကတံကတံဘာပံကတံရုဒ္ဓံကတံကိပိတံ ယာဝတာဘောအကရကလျာဏံအကရကုသလနံအကရပိရုဒ္ဓနံကရဘာဝနံကရရုဒ္ဓနံကရကိပိတာနံဂတိတံဂတိပစ္စအကိစ္စမိတိသောသောစတိကိလမတိပရိဒေဝေတိဥရတာရိင်္ဂနတိတံမောဟံအပိစရိယမိခောပြမနောမရဏဓမ္မံဓမ္မနောဘာယတိတဏနာအပိစရိမရဏတာ ယမနာဗုဒ္ဓပုဏ္ဏဇာဗရဏနောက်တစ်မျိုးတော့ကယမနာဇာနုသောနိဗုဏ္ဏတိဣဒာဣလောကနာဧကိသောအချို့အချို့သောပုဂ္ဂိုလ်တို့သည်အဂရကလျာဏမပြုအပ်သောကောင်းမှုရှိသည်အဂရကုသလမပြုအပ်သောကုသိုလ်ရှိသည်အဂရဘိရုဒ္ဓနောမပြုအပ်သောအကြောင်းမဲ့ဘယံကိုတာအကြောင်းမဲ့ဘယံဘေကို ကြောင့်မဲ့ဘရားပြီးမှကာကွယ်ရေးကိုမပြုတ်အပ်သေးသည်ကတပါပေါ်ပြုတ်အပ်ပြီးတော့မကောင်းမှုရှိသည်ကတလို့တော့ပြုတ်အပ်ပြီးတော့ကြမ်းကြုံမှုရှိသည်ကတကိပ်ပြီးတော့ပြုတ်အပ်ပြီးတော့ညဉ့်ညမ်းမှုရှိသည်ဟောဒီဖြစ်ပုဂ္ဂိုလ်တယောက်ကိုလှမ်းမှန်းမြော်ကြည့်လိုက်ပြန်တော့တခါတည်းကုသိုလ်ကောင်းမှုတွေကမလုပ်ရသေးဘူးဘဝမှာကြောင့်မဲ့ခွဲတွေကိုတားဆီးပေးတတ်တယ်အကြောင်းတရားတွေကိုမလုပ်ရသေးဘူး ဩတစ်ဖက်ကပြန်ကြည့်ပြန်တော့ဘာဖြစ်တော့ခါရဲပြုတ်အပ်ပြီးတဲ့မကောင်းမှုတွေရှိတယ်အကြမ်းကြုံမှုတွေဒုစရိုက်မှုတွေရှိတယ်မကောင်းတဲ့ညဉ့်ဉန်းမှုတွေကာယကံဝစီကံညဉ့်ဉန်းမှုတွေကတခိပ်ပြီးတော့ကာယကံဝစီကံညဉ့်ဉန်းမှုတွေရှိတယ်အဲ့လိုပုံကူမျိုးတဲ့ဘာဖြစ်လာတော့ဓမေနညတရောကလေးနာရောဂါတင်ကောဖုတတိအဲ့ဒီပုံကူဒီခုနပြင်းစွာသောသေလောက်တဲ့အနာယောဂါကြီးတစ်ခုနဲ့တွေ့ထိလာပြီဆိုတဲ့အခါကျတော့ဘာဖြစ်လာတော့ ညတရဏမမတရဝဘသောကာလိနာပြင်းထန်စွာသောရောဂတင်ကိနာသေလောက်သောယောဂနှင့်ဖုဒ္ဒတာတွေ့တီသောတတ္တာထိုပုဂ္ဂိုလ်အားအေဝံဤသို့သောအကြံစီတိဟောတိကိသူကလည်းကြံကြံပြီဘလို့ကြံတော့အာဂတံဝတ္တမေကလျာဏံမေငါကလျာဏံကောင်းမှုတို့ကိုအာဂတံဝတ္တမပြုခဲ့လေစွာတကားကောင်းမှုတွေကိုဘာဖြစ်တော့မပြုတ်သေးပါဗျာ ငါမကုခဲ့လေခြင်းဆိုပြီးတော့ဘာတွေဖြစ်တာဆိုတော့နောင်တတွေဖြစ်နေပြီဘာတွေဖြစ်တော့နောင်တတွေဖြစ်လာပါတယ်ဗျာနောင်တဆိုတာဒကာကြီးဒကာမကြီးကောင်းသလားမကောင်းဘူးလားမကောင်းပါဘူးပူပန်မှုတစ်ခုပဲဟုတ်ပလားအဲ့တော့သူကတွေးတယ်မေငါကလျာဏံကောင်းမှုတို့ကိုအကရံဝဒမပြုခဲ့လေဆိုတကကုသလံကုစုကိုအကတံဝဒမပြုခဲ့လေဆိုတကဘိဒုတ်ဒါနံကြောင့်မဲ့ပဲဘေးကာကွယ်ပေးတဲ့အရေးတို့ကိုအကတံဝဒမပြုခဲ့လေဆိုတက ကြောက်မဲ့ဖွယ်ကြီးကနေကာကွယ်ပေးတတ်တယ်ဆိုတာကုသိုလ်ကောင်းမှုတွေကဆင်းရဲဒုက္ခအပေဘေးစားတဲ့ကြောက်မဲ့ဖွယ်ကြီးတွေကနေပြီးတော့ကာကွယ်ပေးတတ်တယ်အဲ့လိုအပေဘေးစားတဲ့ကြောက်မဲ့ဖွယ်ကြီးတွေကနေကာကွယ်ပေးတတ်တဲ့အမှုတွေကိုလေအကတံဝတ္တမပြုခဲ့လေဆိုတကားတဲ့ဒါသူကတွေးပြီးတော့ဗာပြုတော့ကတံပါပံမင်္ဂတိပါပံမကောင်းမှုတို့ကိုကတံပြုခဲ့ကတံဝကတံပြုခဲ့လေပြီလှုပ်တံကြမ်းကြုံမှုတို့ကိုကတံပြုခဲ့လေပြီကိဗ္ဗိတံညဉ့်ဉန်းမှုတို့ကိုကတံပြုခဲ့လေပြီဟော မကောင်းမှုတွေကောင်းမှုတွေတော့ငါမပြုခဲ့လေးစွာမကောင်းမှုတွေတော့ငါပြုခဲ့လေးစွာဆိုပြီးတော့ဒီလိုတွေးတယ်တွေးပြီးတော့ဗာထပြတော့ယာဝတာဘောဘောအရှင်တို့အကဒကလျာဏံမကောင်းမှုတို့ကိုပြုခဲ့သောပုဂ္ဂိုလ်တို့အားအကဒကုသလနံအကုသိုလ်တို့ကိုပြုခဲ့သောပုဂ္ဂိုလ်တို့အားအကအကဒကုသလနံကုသိုလ်တရားတို့ကိုမြှုပ်ခဲ့သောပုဂ္ဂိုလ်တို့အားအကဒပိဋုဒ္ဒနံကြောင့်မဲ့ဘွယ်အပေပေးမှကာကွယ်ပေးတတ်သောအမှုတို့ကိုမပြုခဲ့ မပြုခဲ့ကုန်သောပုဂ္ဂိုလ်တို့အားကတဘာဘာနံမကောင်းမှုတို့ကိုပြုခဲ့သောကတဘာဘာနံမကောင်းမှုတို့ကိုပြုခဲ့သောပုဂ္ဂိုလ်တို့အားကရလောက်တာနဲ့ကြံ့ကြုံမှုတို့ကိုပြုခဲ့သောပုဂ္ဂိုလ်တို့အားကတကိပိသာနံညဉ့်ဉန်းမှုတို့ကိုပြုခဲ့သောပုဂ္ဂိုလ်တို့အားယာဝတာအကျဉ်းမြောက်သောဂတိလာယဂတိတိအတ္တိရှိတံတို့ကဲ့သို့သောဂတိဂတိတို့ပစ္စယဟရိဘွားကြီးကိုစွန့်ပြီးတဲ့နောက်ကိစ္ဆာမိ သွားရတော့မယ်တဲ့ဟောတွေးတာနော်တွေးတာဒီခါကြီးဒီကမကြီးစဉ်းစားကြည့်တယ်အဲ့လိုမကောင်းမှုတွေကိုလည်းကောင်းမှုတွေကိုမပြုဘူးကောင်းမှုတွေကုသိုလ်တွေမပြုဘူးအပေဘေးကြီးရတွေကာကွယ်ပေးနိုင်တဲ့အကြောင်းတရားတွေကိုလည်းမပြုခဲ့ဘူးတစ်ဖက်ကလည်းမကောင်းမှုတွေကိုပြုတယ်ကြမ်းကြုတ်မှုတွေကိုပြုတယ်အာညဉ့်ညမ်းမှုတွေကိုပြုတယ်အဲ့ပုံကိုတရားကိုခုလိုယောဂတွေနှိမ့်ဆက်လာပြီဆိုတော့သူကတွေးပြီတဲ့ငါကောင်းမှုတွေကိုမပြုလက်ခဲ့လေခြင်းမကောင်းမှုတွေကိုပြုမိလေခြင်းဒါရင်လားဆိုတော့မကောင်းဘူးဩ အဲ့မကောင်းမှုတွေကောင်းမှုတွေကိုမပြုခဲ့တဲ့ပုံကိုယ်တွေကုသိုလ်တွေကိုမပြုခဲ့တဲ့ပုံကိုယ်တွေအပေစားတဲ့ဘေးတွေကနေကာကွယ်ပေးတတ်တဲ့အရေးတွေကိုငါမလုပ်ခဲ့တဲ့ပုံကိုယ်တွေတစ်ဖက်ကပြန်ကြည့်တော့မကောင်းမှုတွေကိုလုပ်ခဲ့တယ်ကြမ်းကြုတ်မှုတွေကိုလုပ်ခဲ့တယ်အဲညဉ့်ညမ်းမှုတွေကိုလုပ်ခဲ့တဲ့ပုံကိုယ်တွေကလာရဂတိဆိုတာရှိတယ်အဲ့လာရဂတိကတခါကြီးဒီကမကြီးကောင်းနိုင်ပါမကောင်းနိုင်ပါဘူးခင်ဗျာမကောင်းနိုင်ဘူးအဲ့လိုမကောင်းတဲ့အဲ့လာရဂတိဆိုတာထင်ရှားရှိတယ်တဲ့အဲ့လိုဂတိတွေမျိုးကိုအခုငါလည်းပဲ လာရောက်ရောက်တော့မယ်အဲ့တော့မကောင်းမှုတွေပြုခဲ့တယ်ကောင်းမှုတွေမပြုခဲ့တဲ့အတွက်ကြောင့်အခုနောင်နာရနေတာပဲအဲ့လိုမကောင်းမှုတွေပြုတဲ့ပုံကိုယ်တွေသွားမယ်ဒုက္ခတိဘုံဘောအမျိုးကိုငါလာရောက်ရတော့မယ်ရောက်ရတော့မယ်ရရတော့မယ်ဒီလိုတွေးပြီးအဲ့ပုံကိုယ်တခါကြီးတွေကမကြီးတွေဒါပျော်ရွှင်နိုင်မှာမလားမပျော်ရွှင်နိုင်ပါဘူးဗျာမပျော်ရွှင်နိုင်ဘူးဒါကြောင့်မလို့အဲ့ပုံကိုယ်ဘာဖြစ်တော့သောထိုကဲ့သို့သောပုံကိုယ်မျိုးသည်သောဇတိသောဇတိ ဆိုရင်ဤကိလမတိပိမံဤပရိဒေဝတိငိုကြွေးဤဥရတာရိယင်ဘဂုတိ၍ကန္နတိမိရှိဤတမ္မောဟံပြင်းစွာသောဒူဝေခြင်းတို့အပစ္စတိရောက်ဤဗျမနာဘုံနာအယံပိဤကဲ့သို့သောပုဂ္ဂိုလ်မျိုးသည်လည်းပဲမရဏဓမ္မတေခြင်းတရားသည်တမန်တော်ထင်ရှားဖြစ်လာသောမရဏတာတေခြင်းမှာပါရတိကြောက်ဤတန်တန်တန်ပြင်းစွာသောတန်တန်တန်တိတ်လန့်ခြင်းတို့အပစ္စတိရောက်၏ ဣတိတို့ဒေတေတိကရုဏာရှိတာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဗျာဒါ၃ယောက်မြောက်ပုဂ္ဂိုလ်၃ယောက်ပုဂ္ဂိုလ်ပြီးတော့နောက်တစ်ခါပါဘုရားရှင်ကထပ်ပြီးတော့၄ယောက်မြောက်ပုဂ္ဂိုလ်ကို ဟောတယ်မုဏသာဗရံပြမနာဣတိကေသောကင်ခိဟောတိဝိစီကိစီအာနိထင်ကတ အနိဋ္ဌင်ကတောတတ္တမေဓမေနံအိညာတရောအိညာတရောဂါလောရောဂတင်ကိုဘုဒ္ဓတိတတ္တအိညာတိနာကာလိနာရောဂနိကိနာဗုဒ္ဓတအေဝံဟောတိကင်ကီဝတ္တမိဝိဇိကိတိအနိဋ္ဌင်ကတောတတ္တမေတိသောသောတတိကိလမတိပရိဒေဝတိဥရတာရိင်္ဂန္တတိသမ္မောဟံအပိစရိယံပိခောပြမနောမနဓမ္မောတမနော ဘာယတိတဏ္ဍာအာပိဇရိမရဏတဣမေခောဗျမဏသတ္တရောမရဏဓမ္မာသမာနာဘာယနိတဏ္ဍာအာပိဇရိမရဏတတဲ့ယမဏပုံနာကြီးဘုဏပဇံဘုဏဇာပရနောက်တစ်မျိုးတော့ကဣဒာဤလောကနာဧကေတောအချို့အချို့သောပုဂ္ဂိုလ်တို့သည်ကင်ကံဖယတရားတန်ခါယရနာမြတ်တို့မှအကျင့်တိတ်ကတရား၌ယုံမှတန်တရားရှိ ဝစီကေရှိဖရာတရားတန်ခါယနာမြတ်သုံးပါးနှင့်အကျင့်တိတ်ကတရား၌သူလောသူလောတွေးတော်ခြင်းဝစီကိစ္စတရားထင်ရှားရှိသည်တတမေသူတော်ကောင်းတရားတို့နာအနိဋ္ဌင်္ဂတောဆုံးပြတ်ချက်မချနိုင်သည်ဟောဒီဖြစ်၏ဓမ္မေနထိုကဲ့သို့သော ပုဂ္ဂိုလ်မျိုးထိုကဲ့သို့သောပုဂ္ဂိုလ်မျိုးကိုညက်တိဏအမမတတဘာဘာသောဂါလီဂါလောပြင်းထန်သောရောဂါတင်ကိုတေတော်သောယောဂါတိပုတ္တရီတွေ့တိ၏ အညတေနာမေဗတာတဘာဝသောကာလီနာပြင်းထန်သောရောဂတင်ကိနာသေလောက်တဲ့ယောဂဖြင့်ဖုဒ္ဒတာတွေ့ထိသောတတ္တာထိုကဲ့သို့သောပုဂ္ဂိုလ်မျိုးသည်အေယောဤသို့ကြံစီတီဟောဒီဖြစ်ဟောဒီပုဂ္ဂိုလ်တယောက်ဒီပုဂ္ဂိုလ်တယောက်じゃဘာပြောတာတော့ဆိုအဲ့ပုဂ္ဂိုလ်တယောက်ကိုကြည့်လိုက်မယ်ဆိုရင်တဲ့တခါလေဘုရားတရားတန်ခါဆိုတဲ့ယနာမြတ်သုံးဓမ္မတွေအပေါ်မှာလည်းပဲယုံမှားတန်တရားရှိရေ။ဟောနောက်တခါ ဘုရားတရားတန်ခါဘုရားတရားတန်ခါယနာမြတ်သုံးပါးနဲ့အဲ့အจิตတိတ်ခါတရားတွေပေါ်မှာသူလို့သူလို့နဲ့ဟုတ်ဤမဟုတ်ဤဒီလိုလည်းပဲတွေးခေါ်တယ်။ဩပြီးတော့တတမေတတော်ကောင်းတရားတွေမှာအနိဋ္ဌင်ကတော်ဆုံးဖြတ်ချက်မချနိုင်ဘူးဒါဟာတတော်ကောင်းတရားပဲ။ဒါဟာမှန်တယ်။ဒါဟာမှားတယ်ဒီလိုဆုံးဖြတ်ချက်ချနိုင်မလား။မချနိုင်သေးပါဘူး။ဩဆုံးဖြတ်ချက်ကမချနိုင်ဘူး။အဲ့လိုပုံကူမျိုးပေါ်လေတတော်ကောင်းတရားတွေယနာမြတ်သုံးပါးတွေအပေါ်မှာဆုံးဖြတ်ချက်မချနိုင်တဲ့ပုံကူတရားအဲ့ပုံကူတရား ခုနလိုတေလောက်တဲ့ပြင်းထန်တဲ့ယောဂတခုနှိမ့်ဆက်လာပြီတွေးတိပြီဆိုသူလည်းတခါတွေးပြန်ပြီတဲ့ဘယ်လိုတွေးတော့အေဝံဤတို့စင်တေတိကြံစီကင်ကဝတ္တဟံငါသည်ကင်ခီယရဏမြတ်သုံးမှာအကျင့်သိက္ခာတရား၌ကင်ခီဝတ္တယုံမတန်တရားဖြစ်ခဲ့လေစွာတကားအဲ့ကြမှာသွားပြီးလို့ဖြစ်တယ်။အော်ငါဘုရားတရားတန်ခါယရဏမြတ်သုံးမှာအကျင့်သိက္ခာတရားတွေပေါ်မှာ ယုံမတန်တရားတွေနဲ့ငါနေလာခဲ့တာဟောအဲ့မှာသွားဖြစ်တယ်ပြီးတော့ဗာဖြစ်တော့ဝေဇိကတိယနာမြတ်သုံးဝေဇိကိစီဝတ္တယနာမြတ်သုံးမှာတိခာတရားတို့၌သူလောသူလောတွေးထိုးခဲ့လိပြီတွေးတော်ခဲ့မိလေစွာတကားဓရမေသူတော်ကောင်းတရားတို့၌အနိဋ္ဌင်ကတောဆုံးဖြတ်ချက်မချနိုင်လေစွာတကားဩဒါဟာတော့သူတော်ကောင်းတရားပဲဒါလိုလဲဆုံးဖြတ်ချက်မချနိုင်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်တွေလည်းဘာဖြစ်တယ်တော့ သောတုပုဂ္ဂတိသောဇတိသောဇတိဆိုရင်ကိလမတိပင်မယိပိတိဝတိငိုကြွေးဤဥရတာရင်ယင်ဘတ်ကိုတိခါ၍ကံတတိမြည်တမ်းဤတံမောဟံပြင်းသောသောဒုဝေချင်းတို့အပြစ်တတိရောက်ဤအယံမိကောဗျမနောဗျမနောဗျမနာဗျမနာတဏုသောနိပုံနာကြီးအယံပိဤကဲ့သို့သောပုဂ္ဂိုလ်သည်လည်းပဲမရဏဓမ္မောတိချင်းတရားသည်တမနောထင်ရှားပြလတ်သော ဘာမရဏတတေခြင်းတရားမှာပါရတိကြောက်လန့်ဤတန်တာနံဒိဋ္ဌံခြင်းတို့အပြစ်တည်းရောက်ဤဟောဒီလေးယောက်မြပုဂ္ဂိုလ်ကြည့်လိုက်ကြတော့လေထို့တူပဲတဲ့အဲ့လိုဘုရားတရားတန်ခါယနာမြတ်တို့မှလည်းအကျင့်တိတ်ကတရားတွေအပေါ်မှာတန်တရားတွေရှိနေတယ်တန်တရားတွေနဲ့ဘောတကူကိုဆုံးလိုက်ရတော့မယ်ဆိုတဲ့ပုဂ္ဂိုလ်မှလည်းပဲဒါဆိုရင်ချင်းတွေငိုကြွေးချင်းတွေထင်ရှားမဖြစ်ဘူးလားဖြစ်တယ်တို့အတွက်ကြောင့်တေခြင်းတရားမှာ तू ရောမကြောက်ဘူးလားကြောက်ပါတယ်ခင်ဗျာဟုတ်ပြီဒါကြောင့်မလို့ဘုရားရှင်ကပြန်ပြီးတော့ပေါင်းတယ် ယမနာဇာနုသောနိပုံနာတိဣမေခောဆက်တာတော့ဤလေးယောက်ကုန်သောပုဂ္ဂိုလ်တို့သည်မရဏဓမ္မသေခြင်းတရားသည်တမန်တော်ထင်ရှားပြလတ်သောမရဏသာသေခြင်းမှဘာယန္တိကြောက်ကြလေကုန်၏တန်တာတန်ဒိဋ္ဌန်ခြင်းတို့အာပိတ္တိရောက်ကြလေကုန်၏ဣတိတို့ဒေသေတိကရုဏာจิตာမေတ္တာအာဖြင့်ကောင်းစွာမသွေဟောကြတော်မူခဲ့ပါ၏တတိသာဓုသာဓု သာဓုပါဗျာအဲ့တော့ဒကာကြီးတွေဒကာမကြီးအခုအဲ့တေတဲ့တေခါနေ့တေတဲ့တေချင်းတရားရောက်ရှိလာတဲ့အခါမှာကြောက်တဲ့ပုဂ္ဂိုလ်ဘယ်နှယောက်တဲ့တော့၄ယောက်ရှိပါတယ်ဗျာနမတကကာမဂုဏ်အာယုန်လေးပေါ်မှာတော်တာမမော ကာမဂုဏ်အာယုန်ဒီပေါ်မှာတွေ့တာမမောတဲ့ရာဂတရားမကင်းသေးတဲ့ပုဂ္ဂိုလ်အဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာတွေ့တာမမောတဲ့ရာဂတရားမကင်းသေးတဲ့ပုဂ္ဂိုလ်ဟောပြီးတဲ့အခါကျသူတော်ကောင်းတရားတွေကိုမပြုကျင့်ဘဲနဲ့မကောင်းတဲ့အကုသိုလ်တရားတွေကိုပြုကျင့်နေတဲ့ပုဂ္ဂိုလ်ဘုရားတရားတန်ခါယနာမြတ်သုံးပါးပေါ်မှာယုံမတန်မြတ်ရှိနေတဲ့ပုဂ္ဂိုလ်ဆိုပြီးပုဂ္ဂိုလ်၄ယောက်အဲ့ဒီပုဂ္ဂိုလ်၄ယောက်ကတော့တဲ့တေခြင်းတရားတွေထင်ရှားဖြစ်လာပြီဆိုရင်တဲ့အဲ့ဒီတေခြင်းတရားတွေနဲ့ပြင်ဆင်ရတဲ့အခါမှာဘာဖြစ်တယ်တော့ ကြောက်တယ်ဘာဖြစ်တော့ကြောက်ပါတယ်ဗျာအဲ့ဒါပုဂ္ဂိုလ်၄ယောက်တစ်ဖက်ကနေဘုရားရှင်ကပြန်ပြီးတော့ဟောတယ်ကတမောဇပြမနောမနဓမောတမနောနပါယတိနတန္တန်တန်အာပိဇတိမရဏတာဗျမနဇာနုသောနိပုံနာကြီးမရဏဓမောတေခြင်းတရားတေတမနောထင်ရှားပြရသောမရဏတတေခြင်းတရားမှနဘာယတိမကြောက်နန္ဒတံဒိဋ္ဌံခြင်းသို့နအာပိဇတိမရောက်သောပုဂ္ဂိုလ်ဟူသည်ကတမောဘေဘာနီ ပုံနာကြီးနောက်တဲ့အဲ့ဒီတေခြင်းတရားတွေတကယ်ထင်ရှားဖြစ်လာတဲ့အခါတေခြင်းတရားမှာမကြောက်တဲ့ပုံကူဆိုတာဘယ်လိုပုံကူတွေလဲတဲ့ဘုရားရှင်ကမိကုံးလေးမိပြီးပြန်ဖြေတယ်ဣရာမျက်မနာဧကိဇောကာမေတုဝိတရာကောဟောဒီဝိကရိဇန္တောဝိကရမေမောဝိကရပြပါသောဝိကရပရိလာဟောဝိကရတနောတမိနံအညတရော ရာဂောအညတရောကာရောရောဂာတင်္ဂောပုတ္တိတတ္တအညတေနာရာအညတရေနာ အညာတရေနဂါလေနာ ရောဂါတိကိဏဗုဒ္ဓတာနအေဝံဟောတိပိယဝတ္တမံကမစိတ်တန္တိပိယေဇာဟံကာမေစိတ်တမိတိနသောနသောစရိနကိတမရိနပရိတုရိနဥဒ္ဒတာတိင်္ဂနတိနတံမောဟံအပိစရိအယံခောပြမနာမဏဓမ္မတမနောနဘာယတိနတန္တန္တအပိစရိမရဏတာတဲ့ခုနပုဂ္ဂိုလ်နဲ့စัจကြီးပဲပဲဘာပြောတော့ပုံနာကြီးလောကမှာ အချို့ချို့ပုဂ္ဂိုလ်တွေကငါးပြန်အာယုံကာမဂုဏ်တွေမှာကင်းတဲ့ရာဂရှိတယ်ကင်းတဲ့အလိုဆန္ဒရှိတယ်ကင်းတဲ့ချစ်ချင်းတွေရှိတယ်တော့ချစ်မချစ်ဘူးလို့ပြောတာပေါ့ကင်းတဲ့ပြပါတာဆာလောင်မွတ်သိမှုတွေရှိတယ်ငါးပြန်အာယုံကာမဂုဏ်တွေပေါ်မှာကင်းတဲ့ဆာလောင်မွတ်သိမှုတွေရှိတယ်ငါးပြန်အာယုံကာမဂုဏ်တွေပေါ်မှာကင်းတဲ့ပူပန်ခြင်းတွေရှိတယ်ငါးပြန်အာယုံကာမဂုဏ်တွေပေါ်မှာကင်းတဲ့တဏှာတရားရှိတယ်အဲ့တော့ ငါးပြာယုံကာမဂုဏ်တွေပေါ်မှာခုနရာဂကလည်းကင်းဆန္ဒကလည်းကင်းချစ်ချင်းတွေလည်းကင်းပူလောင်ခြင်းတွေလည်းကင်းနေတဲ့ပုံကိုတဏှာတရားတွေလည်းကင်းနေတဲ့ပုံကိုအဲ့ပုံကိုမျိုးကခုနလိုပြင်းစွာနှိမ့်ဆက်အပ်တယ်သေလောက်တဲ့ယောဂတစ်ခုနဲ့တွေ့ထိပြီဆိုရင်အဲ့လိုတွေ့ထိတဲ့အခါမှာတဲ့ဩငါကိုတော့ဒီကာမချစ်မက်ဖွယ်ရာဤကာမတရားတွေကစွန့်သွားကြတော့မယ်ငါကလည်းပဲဤချစ်ဖွယ်ရာကာမဂုဏ်တရားတွေကိုစွန့်ရတော့မယ်လို့အဲ့လိုမကြံစီတော့ဘူး ကြံစီသေးလားမကြံစီတော့ပါဘူးခင်ဗျာအဲ့လိုမပြီးတော့ဘူးအတွေးတွေရောက်မလာတော့ဘာဖြစ်လို့လဲသူကဒီကာမဂုဏ်အာယုံလေးပေါ်မှာတက်မဲ့ချင်းနေกินနေကြီးกินနေတဲ့အတွက်ကြောင့်ဒီကာမဂုဏ်တရားကငါ့ကိုစွန့်သွားမယ်လို့လည်းမတွေးတော့ဘူးဒီကာမဂုဏ်တရားကိုငါကစွန့်တော့စွန့်ရတော့မယ်လို့တော့တွေးသေးလားမတွေးတော့ပါဘူးခင်ဗျာမတွေးတော့ဘူးဒီညနဲ့ပတ်သက်လို့ဦးဇင်းတို့ဟိုတာရကတွေတော့အများကြီးပေါ့ဒီထက်ကဦးဇင်းတို့တာရကလေးတစ်ခုထုတ်ပြောကြရအောင် ဦးဇင်းတို့မိရွတော်ဂေါရမီဆိုတာရှိတယ်မိရွတော်ဂေါရမီဆိုတာဒါဘိက္ခုနီတန်ခါကကြည်ဒါကျေးဇူးရှင်ကြီးပဲမိရွတော်ဂေါရမီကကြိုးပမ်းအားထုတ်မှုကြောင့်ဒါဘုရားရှင်ဒီဂရုဏာရှင်ပါပြည့်ညက်ပြီးသာသနာတော်မှာဘိက္ခုနီတွေကိုဒါလက်ခံခဲ့တာပဲဘိက္ခုနီသာသနာကိုခွင့်ပြုခဲ့တာအဲ့မိရွတော်ဂေါရမီကတနေ့အရွယ်ဟိုအသက်အရွယ်ကြီးရင်လာလို့ဒါပြိဋိဘံဆန်တော့မယ်ဆိုတော့ဒီတိုင်းပြုံးပြိဋိဘံဆန်လို့တော့မသိတော့ဘူးဆိုပြီးတခါလေအဲ့ဘိက္ခုနီပြိဿ နောက်တကကြည်ညိုတဲ့ဒီဒကာဒကမပရိသတ်တွေအလုံးကိုသူကကြည်ညာတယ်သူဒီပြိဋိဘံဆန်တော့မယ်ဒီခန္ဓာကိုကြီးကိုဒီခန္ဓာဝင်ကြီးကနေပြီးတော့အပြည့်အပိုင်းဒါလွတ်မြောက်ရာနိဗ္ဗာန်ကိုသွားတော့မယ်ကြွသွားတော့မယ်သူကဒီလိုအဲ့ဘိက္ခုနီပြိဋ္ဌတ်ဉာဏ်နဲ့ကြီးညိုစည်းကပ်တဲ့တရားဓမ္မပြိဋ္ဌတ်ကိုသူကအတိပေးတယ်အတိပေးလိုက်တဲ့အခါကျခုနအသောကင်းကွာနေတယ်ပေါ့ရဟန္တာတွေ အဲ့ဒီပုဂ္ဂိုလ်တွေကတော့မငိုကြဘူးဒါမှအာတော်မကင်းကွာတဲ့ခုနဘိက္ခုနီမလေးတွေအော်နောက်တခါခုနတခါတခါမတွေအဲ့ဒီပုဂ္ဂိုလ်တွေကငိုလိုက်ကြတာတဲ့မျက်ရည်မစေးဘူးအဲ့ငိုလိုက်ကြတာမျက်ရည်မစေးတဲ့အခါကျတော့အဲ့ဒီမှာဒီမိရတော်ဂေါတမီဆိုတဲ့ဘိက္ခုနီမကြီးကဘာပြောတော့ဒီအချိန်ဒီတဲ့တင်းတို့ငိုကြွေးနေရမယ့်အချိန်မဟုတ်ဘူးတဲ့ဘာလို့ရမယ့်အချိန်မဟုတ်ဘူး ဒီချိန်မှာငိုကြွေးရမယ့်အချိန်မဟုတ်ပါဘူးဗျာငိုကြွေးရမယ့်အချိန်မဟုတ်ဘူးဒီချိန်ဒီဝမ်းမြောက်ဝမ်းသာဖြစ်ရမယ်တစ်ဖက်ကလည်းတတိတံဝေကတွေယူနေရမယ်ဩဘုရားရှင်ကမိတွေတော်ဂေါတမကြီးတော်မှလည်းပဲအနိစ္စတရားကိုမလွန်ဆန်နိုင်မလားဒီခန္ဓာကိုယ်ကြီးကိုစွန့်ပစ်ပြီးတော့သွားပါလားဆိုတဲ့တတိတံဝေကတွေယူရမယ်တစ်ချက်ဟောနောက်တကငါတီးတဲ့တန်တလာတလျှောက်အင်မတန်စင်းစင်းရဲနဲ့ပါရမီတွေကိုဖြစ်ကျင်ခဲ့တာအခုတော့ အဲ့ဒီတန်ត្រာကိုဆင်းရဲဒုက္ခကြီးရတဲ့အပြည့်အပိုင်လွတ်မြောက်ပြီလို့တွေးပြီးတော့ငါအတွက်လည်းနင်တို့မလုပ်ရမလဲဝမ်းမြောက်ဝမ်းသာဖြစ်ကြရမယ်တဲ့အဲ့တော့ဒကာကြီးဒကာမကြီးဒီလိုပြောနိုင်တယ်ဆိုတာဒီကာမဂုဏ်အာယုန်လေးပေါ်မှာတွေ့တာမှုရာကကင်းပြတ်နေလို့လားမကင်းပြတ်လို့လားကင်းပြတ်နေလို့ပါဗျာမကင်းပြတ်တဲ့ပုံကိုဒကာကြီးဒကာမကြီးအဲ့လိုပြောနိုင်ပါမပြောနိုင်ပါဘူးဗျာမပြောနိုင်ပါဘူးဒါကြောင့်မလို့ ခုကင်းပြတ်နေတဲ့ပုံကိုကြအခုဒီမှာဒီကာမဂုဏ်အာယုန်ဒီပေါ်မှာတဏှာရာကကင်းပြတ်နေတဲ့ပုံကိုကြတော့ခုနပြောတယ်ဩဒီကာမဂုဏ်တရားတွေကငါ့ကိုစွန့်ပစ်တော့မယ်ငါကလည်းဒီကာမဂုဏ်တရားတွေကိုစွန့်ပြီးသွားရတော့မယ်လို့တွေးသေးလားအတွေးတော့ပါဘူးဗျာမတွေးတော့ဘူးတဲ့ဒါလေးကိုပြောတာအဲ့လိုမျိုးပုံကိုဒီပါတယ်တော့မြမနာဇာနုသောနိဗုဏ္ဏကြီးအယံဤကဲ့သို့သော ပုဂ္ဂိုလ်မျိုးသည်အယံဤကငါးပြာယုံကာမဂုဏ်တို့၌ကင်းသောရာဂစသည်ရှိသောပုဂ္ဂိုလ်မျိုးသည် မရဏဓမ္မောတေခြင်းသဘောတိတမနောထင်ရှားပြလက်သောမရဏတာတေခြင်းတရားမှနဘာယတိမကြောင်းဒန္တတံထိတ်လန့်ခြင်းသို့ နာအပြစ်တတိမယောဣတိတို့ဒေတိတိမေတ္တာရှိတာကရုဏာဖြင့်ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဗျာ ပြီးတဲ့အခါကျတော့ဘုရားရှင်ကဒုတိယမြောက်တယောက်ကိုထပ်ပြီးတော့မကြောက်တဲ့ပုဂ္ဂိုလ်ကိုဟောပြန်တယ်ဘုနာဇဗရံပြမနာဣတိကိသောကာယေဝိတရာကောဟောတိဝိကတိသံတော်ဝိကတဗေမောဝိကတပိပါတော်ဝိကတပရိလာဟောဝိကတတနောဓမေနံအညတရောခာလောရောဂတင်ကောဘုဒ္ဓတိဒတာညတရေနာကာလိနာရောဂတင်ကိနာဖုဒ္ဓတနာဧဝံဟောတိပိယောဝတမံကာယောဇေတတိ ပိယဇံကာယံစေတာမိတိသောနသောစရိနကိလေမရိနပရိဒေဝတိနဥရတနဥရတာရိံကန္တတိနတံမောဟံအပိစတိယမိကောပြမနောမရဏဓမ္မောတမနောနဘာယတိနတန္တံအပိစတိမရဏတဟောဒုတိယမြောက်တယောက် အေးတဲ့ပုံနာကြီးနောက်ထပ်တယောက်အနေနဲ့ပြောကြအောင်မယ်ဆိုရင်ဒီလောကမှာအချို့ချို့သောပုဂ္ဂိုလ်တွေဒီဟဲ့ဒီကိုယ်ကာယကြီးပေါ်မှာကင်းတဲ့ရာဂရှိတယ်ကင်းတဲ့တဏှာဇန္ဒတွေရှိတယ်ကင်းတဲ့ချစ်ချင်းတွေရှိတယ်ကင်းတဲ့မွတ်တိတ်ဆောင်လောင်မှုတွေရှိတယ်ကင်းတဲ့ပူပန်မှုတွေရှိတယ်ကင်းတဲ့တဏှာတရားရှိတယ်အဲ့လိုပုဂ္ဂိုလ်မျိုးကိုပြင်းစွာသောသေလောက်တဲ့အနာယောဂတရားတွေနဲ့နှိမ့်ဆက်ပေမဲ့လည်းပဲတဲ့အဲ့ပုဂ္ဂိုလ်ဟာဩ ငါကိုဟဲ့ဒီချစ်ဖွယ်ကောင်းတဲ့ခန္ဓာကိုယ်ကြီးကစွန့်ပစ်တော့မယ်ငါကလည်းဟဲ့ဒီချစ်ဖွယ်ကောင်းတဲ့ခန္ဓာကိုယ်ကြီးကိုစွန့်ရတော့မယ်လို့မတွေးဘူးတဲ့တွေးသေးလားမတွေးတော့ပါဘူးခင်ဗျာအဲ့လိုမတွေးတဲ့အတွက်ကြောင့်အဲ့လိုအတွေးမရှိတဲ့ထိုပုဂ္ဂိုလ်ဒီနာတော်စတိမပူမစိုးရင်တော့ဘူးနာကိလမတိမပင်မတော့ဘူးနာပရိဒီဝတိမကိုကြွေးတော့ဘူးအဲ့လိုသေလောက်တဲ့ယောဂခံစားနေရဘေးမဲ့လို့အဲ့ပုဂ္ဂိုလ်မှာ ဆိုရင်ခြင်းတွေမရှိတော့ဘူးပင်ပန်းခြင်းတွေမရှိတော့ဘူးငိုကြွေးခြင်းတွေမရှိတော့ဘူးရင်ဘတ်ကိုတိပြီးမြည်ခြင်းမျိုးတွေလည်းမရှိတော့ဘူးတဲ့တွေးတွေးဝေဝေတွေးဝေသည်အဖြစ်တို့ပြင့်စွာတွေးဝေသည်အဖြစ်တို့လည်းမရောက်တော့ဘူးတဲ့အဲ့ပုဂ္ဂိုလ်မျိုးကဒါဒုတိယမြောက်ပုဂ္ဂိုလ်ဒါကြောင့်မလို့ဗျမဏနာပုံနာယံပြီးခေါ်ဤကဲ့သို့သောပုဂ္ဂိုလ်မျိုးသည်လည်းပဲ မရဏဓမ္မသေခြင်းတရားဒီတမနောထင်ရှားပြလက်တော်မရဏတသေခြင်းမှာနပါယတိမကြောင်နအပြစ်နတန္တတန္တတန်ထိတ်လန့်ခြင်းတို့နအပြစ်တတိမယောဣတိတို့ဒေတေတေကရုဏာရှိတာမေတ္တာဖြင့်ဟောကြတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဗျာ ပြည့်ရကကြဘုရားရှင်ကနောက်တတိယမြောက်ပုဂ္ဂိုလ်ဆက်ပြီးတော့ဟောတယ်ဘုနာပုဏ္ဏဇာဗရံယမနာဣတိကေသောအကတပါဘောဟောတိအကတလုတ်တော်အကတအကိပိသောကတဂလျာဏောကတကုသလောကတဘိရုဒ္ဓနောဓမေနံအညတရောကရောရောဂတင်ကိုပုတ္တိတတ္တညတရိနာဂါလင်နာရောဂတင်ကေနာဗုဒ္ဓတာဧဝံဟောတိအကတော အကတံဝတ္တမေပပံအကတံလုတ်တံအကတံကိပိတံကတံကလျာဏံကတံကုတလံကတံပိရုဒ္ဒနံယဝတဘောအကတပပနံအကတရုဒ္ဒနံအကတကိပိတာကိပိတာနံကတကလျာဏံကတကုတလနံကတပိရုဒ္ဒနံဂတိတံဂတိပိစ္ဆကိစ္ဆာမိတိ သောနာသောစရိနာကိလမရိနာပရိဒေဝရိနာဥဒတာရိင်္ဂန္တိနာတံမောဟံအာပိစတိယမိကောပြမနမနာဓမောတမနောနာဘာယတိနာတဏနာအာပိစတိမရဏတာတဲ့ဒါတတိယမြောက်ပုဂ္ဂိုလ်ဘုန်းကြီးရဲ့နောက်တစ်ယောက်အနေနဲ့ပြောကြမယ်ဆိုဟဲ့ဒီလောကကြီးမှာတဲ့အချို့အချို့သောပုဂ္ဂိုလ်တို့ဒီမပြုတ်အပ်တယ်မကောင်းမှုတွေရှိတယ်မကောင်းမှုတွေမပြုတ်ဘူးလို့တတဲ့ဘာသာပြန်ပေါ့အကတပါပေါ့မပြုတ်အပ်တော့ မကောင်းမှုရှိတယ်ဆိုတော့မကောင်းမှုတွေမပြုဘူးလို့ဒီလိုဘာသာပြန်ရတယ်ပြီးတဲ့အခါကျအကတာလှုပ်တော့မကောင်းမှုတွေကို မပြုဘူးကြမ်းကြုတ်မှုတွေကိုမပြုတ်ရတဲ့ပုဂ္ဂိုလ်ညဉ့်ညမ်းမှုတွေကိုမပြုတ်ရတဲ့ပုဂ္ဂိုလ်တစ်ဖက်ကလည်းပဲကတကလျာဏော ကောင်းမှုတွေကိုပြုပြီးတဲ့ပုဂ္ဂိုလ်ကုသိုလ်တွေကိုပြုပြီးတဲ့ပုဂ္ဂိုလ်အပယ်ဘေးစတဲ့ဆင်းရဲဒုက္ခတွေကနေကာကွယ်ရေးတွေကိုလှုပ်ဆောင်ပြီးနေတဲ့ပုဂ္ဂိုလ်ဆိုလိုရင်းကအပယ်ဘေးကိုရောက်စေတတ်တဲ့တရားတွေကိုမလုပ်ဘဲနဲ့ဒုက္ခတွေဘုံဘဝရောက်စေတတ်တဲ့ အမှုတွေကိုပြုကျင့်ထားတဲ့ပုံကိုယ်ဒီဒါကြောက်မဲ့ဖွယ်အပေဘေးကြီးကကာကွယ်ရေးတွေကိုဒါလုပ်ပြီးသားပုံကိုယ်လို့ပြောလို့မရဘူးလားရပါတယ်အဲ့လိုပုံကိုယ်မျိုးကဘာဖြစ်တော့အဲ့လိုပုံကိုယ်မျိုးကိုအမှန်မထားတဘာဘာသောပြင်းစွာသောတင်တော့သောအနာရောဂါနဲ့တွေ့ထိလာပြီအဲ့လိုတွေ့ထိလာတဲ့အခါကျဘာဖြစ်တော့သူလည်းပဲစဉ်းစားတယ်တဲ့ဘယ်လိုစဉ်းစားပြန်တော့ဟောဒီပုံကိုယ်စဉ်းစားပုံညာတစ်မျိုးဖြစ်သွားပြီ ငါသည်မကောင်းမှုတို့ကိုမပြုခဲ့လေစွာတကားကြမ်းကြုံမှုတို့ကိုမပြုခဲ့လေစွာတကားမကောင်းမှုတွေကိုပြုသလားမပြုဘူးလားမပြုပါဘူးဗျာအတူမင်းငါဘာဘာမကောင်းမှုတို့ကိုအကတံဝတမပြုခဲ့လေစွာတကားမပြုခဲ့ဘူးတဲ့အဲ့တော့ငါသည်မကောင်းမှုတို့ကိုမပြုခဲ့လေစွာတကားကြမ်းကြုံမှုတို့ကိုမပြုခဲ့လေစွာတကားညဉ့်ဉန်းမှုတို့ကိုမပြုခဲ့လေစွာတကားဟောသူတွေးတဲ့အတွေးလေးရနောက်တစ်ဖက်ကပြန်တွေးတယ်ကတကလျာဏံတဲ့ ကောင်းမှုတို့ကိုပြုခဲ့လေစွာတကာကုသိုလ်တို့ကိုပြုခဲ့လေစွာတကာကြောင့်မဲ့ဘွယ်အပေပေးမှတာစီရေတို့ကိုပြုခဲ့လေစွာတကာဟောသူတွေးပုံလေးကြတစ်မျိုးအဲ့လိုတွေးပြီးတော့ဘာဖြစ်တော့ယာဝတာဘောအကရပပနံတဲ့အကျဉ်းမြလောက်တော့မကောင်းမှုကိုပြုတဲ့ပုံကိုယ်တွေကြမ်းကြုံမှုကိုပြုခဲ့တဲ့ပုံကိုယ်တွေညဉ့်ညမ်းမှုကိုပြုတဲ့ပုံကိုယ်တွေအကျဉ်းမြလောက်တော့မကောင်းမှုကိုမပြုတဲ့ပုံကိုယ်တွေ ကြမ်းကြုံမှုကိုမပြုတဲ့ပုံကိုယ်တွေညဉ့်ညမ်းမှုကိုမပြုတဲ့ပုံကိုယ်တွေဟောတစ်ဖက်ကကောင်းမှုကိုပြုတဲ့ပုံကိုယ်တွေကုသိုလ်ကိုပြုတဲ့ပုံကိုယ်တွေကြောက်မဲ့ပဲအပေဘေးမှာတားဆီးရေးတို့ကိုပြုတဲ့ပုံကိုယ်တွေအတွက်လာရောက်ရဂတိဆိုတာထင်ရှားရှိတယ်တက်တဲ့ဘာသာပြန်တော့မကောင်းမှုတွေကိုမပြုဘဲနဲ့တဲ့ကောင်းမှုတွေကိုပြုတဲ့ပုံကိုယ်တွေအတွက်လာရောက်ရသုကတိပုံမွားတွေဆိုတာကိုမရှိဘူးလားရှိပါတယ်ဗျာအဲ့လိုသုကတိဘုံဘွားတွေကိုငါတော့ဟဲ့ဒီခန္ဓာကိုယ်ကြီးကိုစွန့်ပြစ်ပြီးတော့ လာရောက်ရတော့မယ်တလို့တွေးတာအဲ့လိုတွေးတဲ့ပုံကူမျိုးမှာတခါကြီးစိုးရိမ်မှုရှိအောင်မလားမရှိတော့ပါဘူးဖေဟာတို့ကဲ့သို့စဉ်းစားတွေးခေါ်နေတဲ့ပုံကူအားစိုးရိမ်မှုဆိုတာလည်းမရှိတော့ဘူးပင်ပန်းမှုဆိုတာလည်းမရှိတော့ဘူးငိုကြွေးမှုဆိုတာလည်းမရှိတော့ဘူးရင်ဘက်ကိုတီးပြီးတော့မြင်ဟင်းမှုဆိုတာလည်းမရှိတော့ဘူးပြင်းစွာသောတွေ့ဝေခြင်းတို့လည်းမရောက်တော့ဘူးအဲ့ပုံကူရောက်သေးလားမရောက်တော့ဘူးလည်းမရောက်တော့မရောက်တော့ဘာဖြစ်တော့ဒါကြောင့်မလို့ဘုရားရှင်က ယမနာဇာနုသောနိပုံညာပုံနာကြီးအယံဘိခောဤကဲ့သို့သောပုဂ္ဂိုလ်မျိုးသည်လည်းပဲမရဏဓမ္မောတေခြင်းသဘောတိတမနောထင်ရှားပြတတ်သောမရဏတာတေခြင်းတရားမှနဘာယတိမကြောက်တန်တန်တန်ထိတ်လန့်ခြင်းတို့နာအပြစ်တိမရောက်ဣတိဤတို့ဒေသေးဒီကရုဏာရှိတာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓု သာဓုပါဗျာအဲသုံးခုသုံးယောက်မြောက်ပုဂ္ဂိုလ်ပြီးတော့ဘုရားရှင်ကဆက်ဟောတယ်လေးယောက်မြောက်ပုဂ္ဂိုလ်ဘုနာသာဗရံပြမနာဣတေကိသောအကင်ခိဟောတိအဝစီကိစီအအဝစီကိစီ နေထင်ကတော်တတ္တမေဓမ္မေနအညာတရောကလောရောဂတင်ကိုဘုဒ္ဓတိတတယညတညာကလေးနာ ရောဂတင်ကိနာဖုဒ္ဒတအေဝံဟောတိအကင်ခိဝတ္တမိအဝစီကိစီ နေတင်ကတော်တတ္တမေတိသောနသောတတိနကိလမရိနပရိဒေဝတိနဥရတာရင်ကန္တိနသံမောဟံအပိစ္စတိယံမိကောပြမနာမရဓမ္မောတမနောနဘာယတိနတဏနာအပိစ္စတိမရဏတာဣမေကောပြမနာသတ္တရောဣမေကောပြမနာသတ္တရောမရဏဓမ္မာတမနာနဘာယန္တိနတဏနာအပိစ္စတိမရဏတာတိတဲ့ဟောဘာပြောတော့ နောက်တစ်ယောက်ပုံနာကြီးဒီလောကမှာအချို့ချို့သောပုဂ္ဂိုလ်တွေဒီတဲ့ဘုရားတရားတန်ခါယန္တာမြတ်သုံးပါးနဲ့အကျင့်သိက္ခာတရားတွေမှာယုံမှခြင်းမရှိဘူးယုံမှတန်တရားရှိသလားယုံမှတန်တရားမရှိပါဘူးဗျာယုံမှတန်တရားမရှိဘူးနောက်တကအဲ့ဒီဘုရားတရားတန်ခါယန္တာမြတ်သုံးပါးနဲ့အကျင့်သိက္ခာတရားတွေပေါ်မှာသူလောသူလောနဲ့တွေးတော်ခြင်းဆိုတဲ့ဝိသိကိစ္စတရားလည်းမရှိဘူးနောက်တကတတ္တမေသူတော်ကောင်းတရားတို့၌နေ ခင်ကတော်ဆုံးဖြတ်ချက်ချနိုင်တယ်သူတော်ကောင်းတရားတွေပေါ်မှာအော်ဒါတော့ကျင့်စဉ်မှန်အခုဦးဇင်းတို့ဟောတဲ့ဝိပဿနာလောက်ပေးတရားမှာဟောဝိသုဒ္ဓိ9ပါးဆိုတာဟေးကျင့်စဉ်မှန်ဆိုတို့တကကြီးဒီကမကြီးဆုံးဖြတ်ချက်မချနိုင်ဘူးလားဆုံးဖြတ်ချက်ချနိုင်ပါလေဗျာဆုံးဖြတ်ချက်ချနိုင်တယ်ဒီဝိသုဒ္ဓိ9ပါးဆိုတာတကယ်တန်တနာကိုစဉ်ရဲ့ဒုက္ခမှာလွတ်မြောက်ခြင်းနဲ့သူတော်ကောင်းတွေအတွက်တကယ်ကိုကျင့်ရမယ်တကယ်ကျင့်စဉ်မှန်လို့ဒီသူတော်ကောင်းတရားတွေပေါ်မှာမိမိတို့ဆုံးဖြတ်ချက်မချနိုင်ဘူးလား ဆုံးဖြတ်ချက်ချနိုင်ပါတယ်ခင်ဗျာအဲ့လိုပုဂ္ဂိုလ်မျိုးပေါ့ဒီတတ္တမေသူတော်ကောင်းတရားတို့နာနေခြင်းကတော့ဆုံးဖြတ်ချက်ချနိုင်တယ်အဲ့လိုသူတော်ကောင်းတရားတွေမှာဆုံးဖြတ်ချက်ချနိုင်တဲ့ပုဂ္ဂိုလ်ဘာဖြစ်လို့အဲ့လိုပုဂ္ဂိုလ်တွေကတဲ့အမှန်မထားတပါးပါသောအနာယောဂါတွေနဲ့တည်လောက်တဲ့ပြင်းစွာတဲ့အနာယောဂါတွေနဲ့တွေ့ထိလာပြီအဲ့လိုတွေ့ထိရတဲ့အချိန်ကျတော့သူလည်းပဲစဉ်းစားတယ်အေယွန်စင်ကြီးဒီအေယွန်ဤသို့စင်ကြီးဒီစဉ်းစားလိပြီအဲ့လိုပုဂ္ဂိုလ်သူတော်ကောင်းတရားတွေပေါ်မှာယုံမတန်တရားမရှိဘူးသူတော်သူတော်တွေ့တော်မှုမရှိဘူး သူတော်ကောင်းတရားတွေအပေါ်မှာဆုံးဖြတ်ချက်ခိုင်ခိုင်မာမာကျင့်တဲ့တရားတွေပေါ်မှာချနိုင်တဲ့ပုဂ္ဂိုလ်သူလည်းပဲကြံစီတယ်ဘယ်လိုကြံစီတုံးဆိုတော့အာခင်ကိဝတံမိအဝိစီကေတိနေတင်ကတော်တတ္တမိအာခင်ကိဝတာဘုရားတရားတန်ခါယနာမြတ်သုံးပါးတို့နဲ့တကွာအကျင့်တိတ်ခါတရားတို့ပေါ်နာယုံမတန်တရားမဖြစ်ခဲ့လေစွာတကားဟောယုံမတန်တရား तू ဖြစ်သလားမဖြစ်ပါဘူးဗျာဟော နောက်တကား ဘုရားတရားတန်ခါယနာမြတ်သုံးပါးတို့နှင့်တကွာအကျင့်သိက္ခာတရားတို့၌တူလို့တူလို့တွေးတော့ယုံမှချင်းမဖြစ်ခဲ့လေစွာတကားဓရမေသူတော်ကောင်းတရားတို့၌ဓရမေသူတော်ကောင်းတရားတို့၌ဆုံးဖြတ်ချက်ချနိုင်ခဲ့လေပြီတကားဟောသူတော်ကောင်းတရားဒါကတော့ကျင့်သင်မှန်ဟိဝိတုဒ္ဓိခொဏမဆိုတာကျင့်သင်မှန်မယ်လို့ဒီလိုဆုံးဖြတ်ချက်မချနိုင်ခဲ့ဘူးလားဆုံးဖြတ်ချက်ချနိုင်ပါတယ်ဗျာဆုံးဖြတ်ချက်ချနိုင်တယ်တဲ့အဲ့လိုချနိုင်တော့ဘာဖြစ်တော့ သောနာသောစတိအဲ့လိုဆုံးဖြတ်ချက်ချနိုင်တဲ့ပုဂ္ဂိုလ်ဒီတဲ့မစိုးရင်တော့ဘူးမပင်မတော့ဘူးမကုန်ကြွေးတော့ဘူးရင်ဘက်ကိုမြည်တီးပြီးတော့မမြည်ဟီတော့ဘူးရင်ဘက်ကိုစီတီးပြီးတော့မမြည်ဟီတော့ဘူးပြင်းစွာတွေ့ဝေခြင်းတို့လည်းမရောက်တော့ဘူးတဲ့ပုံနာကြီးဒီလိုပုဂ္ဂိုလ်ဒီလည်းပဲဒါတည်ခြင်းတရားတွေရောက်လာတဲ့အခါမှာထိုတည်ခြင်းတရားတွေမှာမကြောက်တဲ့ပုဂ္ဂိုလ်ထိတ်လန့်ခြင်းတို့မရောက်တဲ့ပုဂ္ဂိုလ်ပဲတဲ့ဒါဘယ်နှယောက်မြောက်ပုဂ္ဂိုလ်တော့ လေးရမြောက်ပုဂ္ဂိုလ်ပါဗျာ။ကြောင့်မလို့မြတ်ရှင်ကသိမ့်လိုက်တယ်။ယမနာပုံနာဤမေဇတ်တာတော့ဤလေးယောက်ကုန်သောပုဂ္ဂိုလ်တို့သည်ဤလေးယောက်ကုန်သောပုဂ္ဂိုလ်တို့သည်ဆိုတာဗာလဲပြောတော့ဂါမဂုံအာယုန်လေးမှာတွေ့တာမမောကိုဓာကတွေ့တာမမောမူဓာကစသည်ကင်းပြတ်တဲ့ပုဂ္ဂိုလ်။ဟောနောက်တကဟဲ့ဒီခန္ဓာကိုယ်ကာယကြီးမှာတွေ့တာမမောမူကင်းပြတ်တဲ့ပုဂ္ဂိုလ်နှစ်ယောက်။ဟောနောက်တကအကုသိုလ်တရားတွေကိုမပြုဘဲနဲ့ကုသိုလ်တရားတွေကိုပြုခဲ့ပြီးတဲ့ပုဂ္ဂိုလ်နောက်ပြီးတော့ဘုရားတရားတန်ခါယနာမြတ်သုံးပါးရဲ့အပေါ်မှာ ယုံမတန်တရားမရှိဘဲနဲ့သူတော်ကောင်းတရားတွေပေါ်မှာဆုံးဖြတ်ချက်ချနိုင်တဲ့ပုဂ္ဂိုလ်အဲ့ပုဂ္ဂိုလ်၄ယောက်ကိုပြောတာယမနာဇာနုသောနိပုံနာကြီးဣမိဇတ်တာတော့ဤ၄ယောက်ကုန်သောပုဂ္ဂိုလ်တို့သည်မရဏဓမ္မတေခြင်းသဘောတရားဒီတမန်တော်ထင်ရှားပြလာတော်မရဏတာတေခြင်းတရားမှနဘာယံတိမကြောက်ကြကုန်တဏ္ဍာတိတ်လာခြင်းတို့နအာပိစံတိမရောက်ကြကုန် ဣတိတုဒေတတိကရုဏာရှိတာမေတ္တာဖြင့်ဟောကြားတော်မူခဲ့ပါ၏တတိသာဓုသာဓုသာဓုပါဗျာအဲ့တော့ဒကာကြီးဒကမကြီးခုမကြောက်တဲ့တေခြင်းတရားနဲ့ရင်ဆိုင်တွေ့ကြုံရပြီဆိုရင်တေခြင်းတရားမှာမကြောက်တဲ့ပုဂ္ဂိုလ်ကဘယ်နှယောက် ၄ယောက်ရှိပါတယ်ဗျာ၄ယောက်ရှိတယ်တဲ့ပြန်ပြီးတော့ပြောကြရအောင်နံပါတ်1ကာမဂုဏ်အာယုန်လေးပေါ်မှာတွေ့တာမမောတဲ့ရာဂအစသည့်တရားတွေမရှိတဲ့ပုဂ္ဂိုလ်ဘာပုဂ္ဂိုလ်လဲတော့ကာမဂုဏ်အာယုန်မှာရာဂမရှိတဲ့ပုဂ္ဂိုလ်ရာဂစသည်မရှိတဲ့ပုဂ္ဂိုလ်နော်မရှိတဲ့ပုဂ္ဂိုလ်ဗျာမရှိတဲ့ပုဂ္ဂိုလ်ဟုတ်ပလားနောက်တစ်ယောက်အဲ့ဒီကိုကာယာကြီးပေါ်မှာတွေ့တာမမောနေတဲ့ရာဂစသည်တရားတွေရာဂစသည်တရားဆိုတာရာဂတို့စန္ဒတို့ ရှစ်ချင်းတို့နော်စသည်တရားတွေမရှိတဲ့ပုဂ္ဂိုလ်ဟဲ့ဒီကိုကာယကြီးပေါ်မှာရာဂစသည်ကင်းပြတ်နေတဲ့ပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်တော့ဤကိုခန္ဓာကြီးမှာရာဂစန္ဒတွေကင်းပြတ်နေတဲ့ပုဂ္ဂိုလ်ပါဗျာရာဂစန္ဒတွေကင်းပြတ်နေတဲ့ပုဂ္ဂိုလ်ဒါနှစ်ယောက်ကြောင့်နောက်သုံးမြတ်ပုဂ္ဂိုလ်ဗါတဲ့တော့သုံးမြတ်ပုဂ္ဂိုလ်ကမကောင်းမှုတွေကို မပြုခဲ့ဘူးကောင်းမှုတွေကိုပြုထားတဲ့ပုဂ္ဂိုလ်ဗါတဲ့တော့မကောင်းမှုတွေကိုမပြုဘဲနဲ့ကောင်းမှုကုသိုလ်တွေကိုပြုပြီးတဲ့ပုဂ္ဂိုလ်ပါဗျာ မကောင်းမှုတွေကိုမပြုဘဲနဲ့ကောင်းမှုတွေကိုပြုပြီးတဲ့ပုဂ္ဂိုလ်ဟောနောက်တရမြန်းတရားတန်ခါယန္တာမြတ်သုံးပါးနဲ့အကျင့်သိက္ခာတရားတွေအပေါ်မှာယုံမှတန်တရားကင်းပြီးတော့သူတော်ကောင်းတွေတရားသူတော်ကောင်းတရားတွေအပေါ်မှာဆုံးဖြတ်တဲ့ချနိုင်တဲ့ပုဂ္ဂိုလ်ဆိုပြီးတော့ပုဂ္ဂိုလ်ဘယ်နှယောက်၄ယောက်ဟုတ်ပလားဟုတ်ပါတယ်ဗျာနောက်ဆုံးတယောက်ဒီခုနပြန်ပြောမယ်ဆိုရင်ဘုရားတရားတန်ခါယန္တာမြတ်ယရဏမြတ်သုံးပါးတို့နဲ့တကဝအကျင့်သိက္ခာတရားတွေအပေါ်မှာတန်တရားကင်းရှင်းနေတဲ့ပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်တော့ ဘုရားတရားသံဃာယတနာ၃ပါးနဲ့သူတော်ကောင်းတရားတွေမှာယုံမှန်တန်တရားမရှိတဲ့ပုဂ္ဂိုလ်ပါဗျာယုံမှန်တန်တရားမရှိတဲ့ပုဂ္ဂိုလ်ဆိုပြီးအဲ့လိုပုဂ္ဂိုလ်၄မျိုးအဲ့ပုဂ္ဂိုလ်၄မျိုးဒီတေခြင်းတရားနဲ့ကြုံတွေ့ရပြီဆိုရင်အဲ့တေခြင်းတရားတွေအပေါ်မှာကြောက်လန့်မှုထိတ်လန့်မှုဖြစ်အောင်မလားကြောက်လန့်မှုမဖြစ်တော့ပါဘူးဗျာအဲ့လိုကြောက်လန့်မှုမဖြစ်ရင်ထိုသူတော်ကောင်းတွေကြောက်လန့်မှုထိတ်လန့်မှုမရှိတဲ့အကြောက်တရားတွေဖယ်ရှားနိုင်တဲ့သူတော်ကောင်းတွေတန်တန်မှာ အပြုံးမန်းနေသည်အလိုလျောက်တခါတည်းပွင့်လန်းမလာနိုင်ဘူးလားပွင့်လန်းနိုင်ပါလေခင်ဗျာဒါကြောင့်မလို့တို့တကကြီးတွေတကမကြီးတွေမိမိတို့လည်းအငုံနဲ့တော့စခဲ့ပြီးပြီအပြုံးနဲ့အဆုံးတတ်နိုင်ရေးကိုတော့မိမိတို့တဏ္ဍာမှာခုနရာဂတရားတွေကင်းပြခြုံငိမ့်တဲ့ဒီကာမဂုဏ်အာယုန်တွေပေါ်မှာရာဂတရားတွေခြုံငိမ့်တဲ့ဒီမဉ္ဇဉ်ဘုံဉ္ဇဉ်အနာဂါမိမဉ္ဇဉ်ဘုံဉ္ဇဉ်စိုက်တဲ့ဒီသမထဝိပဿနာတရားတွေကိုဉ္ဇဉ်ကျိုးကိုအားထုတ်ခဲ့မယ်ဆိုရင် နောက်တစ်ခုဒါမှမဟုတ်လို့မိမိတို့ဟဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာတွေ့တာမပေါ်နေတဲ့တဏှာတရားတွေကိုကိမြချုပ်ငင်းကြီးတိုင်အောင်သမဏဝိပဿနာတရားတွေကိုရတ္တပူပေါက်ဒါကြည်ညာကျိုးကိုအထုတ်နိုင်ခဲ့မယ်ဆိုရင်အာဓမ္မမဟုတ်လို့ရင်ခုနပြောတဲ့မကောင်းမကောင်းမှုဒုတိယတရားတွေကိုရှောင်ရှားပြီးကောင်းမှုဒုတိယတရားတွေကိုအစင်မပြတ်ဖြစ်ကြနေနိုင်ခဲ့မယ်ဆိုရင်ဒါမှမဟုတ်ခုနဘုရားတရားတန်ခါယန္တာမြတ်သုံးပါးတို့နဲ့တကဝါအကျင့်တိတ်္ခာတရားတွေပေါ်မှာယုံမတန်တရားတွေကိုဖယ်ရှားနိုင်တဲ့အ ਨੇ ဆုံးသောတပတိပညာပူညာစက်တီတိုင်အောင် သမထဝိပဿနာတရားတွေကိုကျင့်ကြံကြိုးကိုအားထုတ်နိုင်ခဲ့မယ်ဆိုရင်မိမိတို့တဏ္ဍာမှာအဲ့လိုအကြောက်တရားတွေထင်ရှားဖြစ်လာအောင်မလားမဖြစ်တော့ပါဘူးခင်ဗျာမကြောက်တော့ဘူးအကြောက်တရားတွေကိုဖယ်ရှားနိုင်ပြီအဲ့အကြောက်တရားတွေကိုဖယ်ရှားနိုင်တဲ့သူတော်ကောင်းတယောက်ကဘဝနေကုန်အဆုံးသတ်နေဝင်ရင်ဒီတို့တကကြီးတကမကြီးတွေအပြုံးနဲ့အဆုံးမတတ်နိုင်ဘူးလားအပြုံးနဲ့အဆုံးတတ်နိုင်ပါလေခင်ဗျာအဆုံးတတ်နိုင်ပါလေအဲ့တော့ဦးဇင်းတို့ဒီမှာတော့တရားသိမ့်လို့ရပြီဟုတ်ပလား တင်ပါဗျာဆိုတော့လည်းပဲဒီမှာနည်းနည်းလေးတရားကိုနည်းနည်းလေးဆက်ချင်သေးတယ်အချိန်ကတော့34ဆိုတော့ဒကာကြီးတွေဒကာမကြီးတွေရသေးတယ်မို့လားရပါတယ်ဗျာရရင်နည်းနည်းလေးတော့နည်းနည်းလေးဒီမှာအားကြအတူယူပွဲရာလေးတွေနည်းနည်းပြောချင်တော့ဒီတရားနေကုန်းလေးကိုအဆုံးသတ်လိုက်ရင်ဇာနုသောနေပုံနာကြီးဒီဘလို့ပုံကူလေဆိုတာလေးပဲဒါတခါတည်းတီးပြီးသားဖြစ်သွားစီခြင်းလို့ပေါ့ခုနဦးဇင်းတို့တရားအစမှာပြောခဲ့တယ်ဇာနုသောနေပုံကူပုဂ္ဂိုလ်ဒီဇာနုတော်တိ ပုံနာကြီးဒီဘယ်လိုပုံကူလဲဆိုတာတရားနေကောင်အဆုံးတတ်မှာတော့မမီတို့တွေ့ကြရမယ်လို့ပြောထားတော့အဲ့တရားနေကောင်ဒီလိုပုံကူပေါ့နော်ခုနတေချင်းတရားမှာကြောက်တဲ့ပုံကူက၄ယောက်တေချင်းတရားမှာမကြောက်တဲ့ပုံကူက၄ယောက်ရှိတယ်လို့ဘုရားရှင်ကဟောတယ်သူကယူထားတော့ကတော့သူကဘယ်လိုယူထားတော့လောကမှာတေချင်းတရားမှာမကြောက်တဲ့ပုံကူမထိတ်လန့်တဲ့ပုံကူဆိုတာမရှိဘူးလို့သူ့မှာအဲ့လိုအယူရှိမနေဘူးလားရှိနေပါတယ်ဗျာအဲ့လိုအယူရှိနေရကိုဘုရားရှင်ကအခု လောကမှာတေခြင်းတရားကိုကြောက်တဲ့ပုံကိုယ်တွေလည်းရှိသလိုလောကမှာတေခြင်းတရားကိုမကြောက်တဲ့ပုံကိုယ်တွေလည်းရှိတယ်ဆိုပြီးအဲ့ပုံကိုယ်တွေကိုဒီလောက်နဲ့မကဘဲနဲ့အဲ့ပုံကိုယ်တွေကိုခေါ်ချမ်းစိတ်ပြပြလိုက်တာတေခြင်းတရားကိုမကြောက်တဲ့ပုံကိုယ်ကဘယ်ပုံကိုယ်တွေဘယ်ပုံကိုယ်တွေဘယ်ပုံကိုယ်တွေ၄ယောက်ရှိတယ်ကွာတေခြင်းတရားကိုကြောက်တဲ့ပုံကိုယ်ဆိုတာဘယ်လိုပုံကိုယ်ဘယ်လိုပုံကိုယ်ဘယ်လိုပုံကိုယ်တွေ၄ယောက်ရှိတယ်ဆိုပြီးဒီလိုဘုရားရှင်ကခေါ်ချမ်းစိတ်ပြပြီးတော့ဟောကြားပေးလိုက်တဲ့အခါကျတော့ဘာဖြစ်လာလို့ဆိုတော့အဲ့ဇာနုပေါနိ ဇာနုသောနေပုံနာကြီးကတိတ်ပြီးတော့ဝမ်းမြောက်သွားတယ်ဝမ်းမြောက်သွားတဲ့အတွက်ကြောင့်ဘာဖြစ်တယ်တော့ယင်ထဲမှာဝမ်းမြောက်လုံးလို့ယင်ထဲကစကားတွေတခါတည်းယင်နှွင်းပြစ်စကားတွေတခါတည်းထွက်လာတယ်ဘယ်လိုထွက်လာတော့အဘိကဏံဘောဂေါတမအဘိကဏံဘောဂေါတမဒေယနာမိဘောဂေါတမနေကုတိတံဝါဥက္ကုတယနေကုဇိတံဝါဥက္ကုဇိယပြိဿနာဝဝိဝရိယမုံလတ္တဝမကံအာစိကယအန္တဂါရေဝဒေလာပိဇောဒန္တရေယသကုမန္တောရူပနိ ဓခန္တိတိဧဝမေဝံဘောဧဝမေဝံဘောဓဂောဓမေနာနိကပိယိနာဓမ္မောပကာတိတောသောဧတံဘောဏံဂောဓမံတရဏံကိစ္ဆာမိဓမ္မင်္စာဘိက္ခုတံကိစ္စာဥပဒကမံဘောဂောဓမောဒါရီတုဣဇတကေပါဏုဘေဒံတရဏံဂတံဒါလေးသူကဖျက်ရှင်ကိုလျှောက်ဒါယင်ထဲကစကားတွေဝမ်းမြောက်လုံးတော့တခါလေယင်ထဲကစကားတွေကထိမ့်မထားနိုင်တော့ဘူးနှုတ်နဲ့ကိုတခါလေမြွက်ပြီးတော့ပြောဆိုရတဲ့အခြေအနေရောက်လာဘယ်လိုပြောတော့ အဘိက္ခဏံဘောဂေါတမဘောဂေါတမရှင်တော်ဂေါတမအဘိက္ခဏံအလွန်ကောင်းပါပိစတကအလွန်နှစ်သက်ပွဲကောင်းပါပိစတကဘောဂရမရှင်တော်ဂေါတမအဘိက္ခဏံအလွန်နှစ်သက်ပွဲကောင်းပါပိစတကတစ်ချိန်နဲ့တော့မဟုတ်ဘူးဘယ်နှချိန်ပြောနှစ်ချိန်ပြောနှစ်ချိန်ပြောပါဘောဂေါတမရှင်တော်ဘောဂေါတမအရှင်ဂေါတမအဘိက္ခဏံအလွန်နှစ်သက်ပွဲကောင်းပါပိစတကဒီစကားလေးတွေကိုကြည့်ရင်သူဒီဗုဒ္ဓဘာသာစစ်စစ်မဟုတ်သေးဘူးဟုတ်ပလား တယ်မဟုတ်ဘူးလို့တလူယူလို့ရအကဲကောင်းပြီဆက်သွားမယ်ဘောဂေါတမရှင်တော်ဂေါတမအဘိက္ခဏံအလွန်နှစ်သက်ပွဲကောင်းပြီစွာတကားဘောဂေါတမရှင်တော်ဂေါတမတရားထားပြီးဥပမာမိတိကာနေကုတ်ဇီတံဝါမှောက်ထားတဲ့ဥက္ကိုဥက္ကုဇေယဖွံ့ပြတကဲ့သို့၎င်းပြိဇဏဝါဖုံးလွှမ်းထားတဲ့အရာကိုဝိဝရိယဝိဝရိယဝါဖွံ့ပြတကဲ့သို့၎င်း မုံလတ္တမျက်စိလည်းလမ်းမ၍နေတော်ပုဂ္ဂိုလ်ဟာမကံလမ်းခရီးကို လမ်းမှန်လမ်းခရီးကို အာစိတ်ခေယဝါပြောကြတဲ့ကဲ့သို့၎င်းသကုမန္တံသကုမန္တံအမြင်အာယုံကောင်းညာကုန်သောပုဂ္ဂိုလ်တို့သည်ရူပါဏိစိနုကိုဓက္ခန္တိမြင်ရကုန်လိမ့်မယ်ဣတိဤသို့အနာဂါလီမောင်းမိုက်တော်ရ၌တေလပြေဇောတံတေလပြေဇောတံသမိလျံကိုဓာရိယထွန်းညီပေးတဲ့ကဲ့သို့၎င်းဧဝမေဝဤသူတာလျင်ဘောဓာဂောဒေမိနာအရှင်ဂေါရမတိ အနေကပိယနာများစွာသောအနေကပိယနာများစွာကုန်သောဝါများစွာသောနိလန်တို့ဖြင့်ဓမ္မတရားတော်ကို ပကာတိတော်ဟောကြားတော်မူခဲ့ပါပြီတဲ့ဒါသူကဘုရားရှင်ကိုလျှောက်တယ်အရှင်ဂေါရမတဲ့အရှင်ဂေါရမဒီအင်မတန်မှအရှင်ဂေါရမပြောတဲ့စကားတွေကအင်မတန်နှစ်တဲ့မြတ်တို့ဘယ်ရကောင်းပါလေဘလောက်ဒီကောင်းလဲဆိုရှင်မြတ်ဟောလိုက်တာတခါတည်းမှောက်ထားတဲ့အိုးကြီးကိုဖွင့်ပြလိုက်တယ်လို့ပဲဘာကိုဖွင့်ပြလိုက်တာ မှောက်ထားတဲ့အိုးကိုဖွင့်လိုက်သလိုပါပဲဗျာမှောက်ထားတဲ့အိုးကြီးကိုလှမ်းပြလိုက်တော့အထက်မှာဘာတွေရှိရဆိုတော့မမြင်ရဘူးလားမြင်ရတယ်အဲ့လိုပဲဖုံးလွှမ်းထားတဲ့အရာဝတ္ထုတွေကိုလည်းတခါတည်းဖွင့်ပြလိုက်သလိုပဲဗျာနောက်မျက်စိလည်းလမ်းမှန်နေတဲ့ပုံကိုယ်လိုလည်းပဲလမ်းမှန်လမ်းလမ်းမှန်လမ်းကောင်းကိုပြလိုက်သလိုပဲနောက်တော့ကအမြင်မျက်စိရှိတဲ့ပုံကိုယ်တွေအစင်းတွေကိုမြင်ရပါစေဆိုပြီးတော့မှောင်မိုက်နေတဲ့နေရာမှာစမိနေရတွေကိုထွန်းညှိပေးလိုက်သလိုပဲဗျာတဲ့နီးအမျိုးမျိုးတွေနဲ့အရှင်ဘုရား ဟောကြားလိုက်တာတရားတော်တွေကိုတဲ့တိတ်ပြီးတော့သဘောကျတယ်ဗျာဒါသူလျှောက်လျှောက်ပြီးတော့ဗာဆက်ပြောတော့ဘုံဂေါရမရှင်ဂေါရဘုံသောဟန်သောဟန်ထိုတပည့်တော်ဇာနုသောနိပုံနာကြည်ဒီဘုံနံဂေါဓမင်းစအရှင်ဂေါရမကို၎င်းဓမင်းစတရားတော်ကို၎င်းတန်ခင်းသာတန်ဃာတော်ကို၎င်းတရဏံကိုယ်ွယ်လျောင်ဘုံအောင်မိကိုရောယေကိစ္စမိစိကပ်ပါ၏ မန္တပင်တော်ကိုဘောတော်ဘုံဂေါတမောရှင်ဂေါတမတိအိဇာတကိဤနေ့ကိုအစပြု၍ပါဏုဗေဒံတတသောပါဏုဗေဒံတတသောတရဏံဘယံတရားတံဃာယနာမြတ်သုံးပါးကိုကိုယ်ွယ်လျောင်းပေါင်းမိကိုရာဟု၍ခေကတံစိကတော ဥပါဒကံဥပါဒကဟု၍ဓာရီတုမှတ်တော်မူပါဗျာဣတိတို့ အဟောဇအရင်တွင်တကားတို့ကို ထုတ်ဖော်၍လျောက်ကြားခဲ့လေတော့တည်းသာဓု သာဓုသာဓုပါဗျာညာကဘာပြောလိုက်ကြတော့ဆိုတော့ခုနက तू ကတိတ်ပြီးတော့ဝမ်းမြောက်သွားတယ်ဝမ်းမြောက်ပြီးတော့ဘာထပ်ပြောတော့အရှင်ဘုရားတဲ့ ဒီနေ့ကစတပည့်တော်ဒီအရှင်မြတ်ကို၎င်းတရားတော်ကို၎င်းတန်ခါတော်ကို၎င်းကိုယ်ွယ်လဲလျောင်းပေါ့ငောင်းပြီးကိုရောဦးကြီးစိကပ်ပါရီဆိုတော့တရဏဂုံစောက်တည်လိုက်တာပဲဘာလို့လိုက်တာတော့တရဏဂုံစောက်တည်လိုက်တာပါဖေဟာဘုရားဗုဒ္ဓတရဏကိဇာမိဓမ္မတရဏကိဇာမိတန်ခါတရဏကိဇာမိတို့တရဏဂုံစောက်တည်လိုက်တာ ਨੇ အခုပြောတာ ਨੇ အတူတူပဲ ဒောဟံမဂောဏံဂေါတမံတရဏံကိစ္ဆာမိဓမင်္စာဘိက္ခုတံငင်္စာတပည့်တော်ကြီးတဲ့တပည့်တော်ဟဲ့ဒီဇာနုသောနေဆိုတဲ့တပည့်တော်ပုံနာကြီးသည်အရှင်ဂေါတမကို၎င်းတရားတော်ကို၎င်းတန်ခါတော်ကို၎င်းကိုယ်ကိုယ်ရဟူ၍စိကပ်ပါတယ်ဆိုတာဗုဒ္ဓတရဏံကိစ္ဆာမိဓမ္မတရဏံကိစ္ဆာမိတန်ခါတရဏံကိစ္ဆာမိဆိုလိုက်တာလည်းအတူတူပဲเนาะတရဏကုံစောက်တည်လိုက်တာပြီးတော့ဗာဒပြောတော့ဒီနေ့ကိုအစပြု၍တဲ့တက်ထဲဆုံးတိုင်အောင်တပည့်တော်ကိုတရဏဂုံ၃ပါး ဘုရားတရားတန်ခါယတနာမြတ်သုံးပါးကိုစိကပ်ကိုးကွယ်သူဥပါဒကအဖြစ်မှတ်တော်မူပါဘုရားတဲ့ဟောသူလျှောက်ပုံလေးအဲ့တော့ဒကာကြီးဒကာမကြီးခုမှသူစလျှောက်တာနော်ဘုရားတရားတန်ခါကိုဒါကိုးကွယ်စိကပ်တယ်ဆိုတာတဏှာကိုစောက်တည်ရပြီးတော့ဘုရားရှင်ကိုလျှောက်တယ်ရှင်များဒီနေ့ကစပြီးဒီပြတော်ကိုယတနာမြတ်သုံးပါးကိုကိုးကွယ်စိကပ်တဲ့ဥပါဒကဟူ၍မှတ်တော်မူပါဆိုပြီးအဲ့နေကြမှာသူဒီဥပါဒကအဖြစ်ခံယူလိုက်တာဘာဖြစ်ခံယူလိုက်တာဥပါဒကအဖြစ်ခံယူလိုက်တာပါတယ်ဖေဟာ အဲ့ဒါကိုကြည့်ရင်ဒကာကြီးဒကာမကြီးဇာနုသောနိပုံနာကြီးဒီဒေသနာတော်တွေကိုမနာရခင်ရှေ့ပိုင်းကသူဒီဗုဒ္ဓဘာသာဥပဒကတယောက်ဟုတ်ပါသလားဟုတ်နိုင်ပါမလားမဟုတ်သေးပါဘူးခင်ဗျာဒါကြောင့်မို့ဒီဒေသနာတော်အဆုံးမှာဒီဇာနုသောနိပုံနာကြီးဒီတရဏဂုံကိုစောက်တည်ပြီးတော့ဥပဒကအဖြစ်ခံယူတယ်ခံယူပြီးတဲ့နောက်ဒီသူတော်ကောင်းတရားတွေကိုဒီလောက်အသက်ရွယ်ကြီးပြီးတော့မှတန်ဝေကတွေရလို့စီးကပ်လာတဲ့ပုဂ္ဂိုလ်ကအဲ့ဒီသူတော်ကောင်းတရားတွေကိုမကျင့်ကြံပဲနေပါမလား မနေပါဘူးဗျာမနေပါဘူးဒါကြောင့်မလို့သူ့ရဲ့သမိုင်းကြောင့်ဘာဖြစ်သွားတယ်လို့မပါပေမဲ့ဒီလိုတရဏဂုံတွေကိုတကယ်မျက်မြန်နုံနုံနဲ့စီကပ်ပြီးအသက်တည်းဆိုဥပဒကအပြည့်ခံယူသွားတဲ့သူတော်ကောင်းတယောက်ဒီဒီဖျားရှင်ရဲ့အဆုံးအမတွေကိုတော့တကယ်လက်တွေ့ကြည်ညာကြိုးကိုအထုတ်မှာဒါမြေကြီးလက်ကမလွဲပဲထို့ကဲ့သို့ကြည်ညာကြိုးကိုအထုတ်တဲ့သူတော်ကောင်းတယောက်အတွက်လာရခတိတည်တဲ့ဒကာကြီးတွေဒကာမကြီးတွေစောစောကပြောတဲ့တေဂာနီအချိန်ရောက်လို့ ပိုဆွေးငိုကြွေးနေရတဲ့အခြေအနေမျိုးနဲ့ကြုံရပါဦးမလားမကြုံရပါတော့ဘူးဗျာဒါကြောင့်မလို့ဇာနုသောနေပုံနာကြည့်ဒီသနာတော်စုံပြီးတဲ့နောက်ကစားပြီးဒီသတော်ကောင်းတရားတွေကိုနာကြားတဲ့အတွက်သူဒီအငုံနဲ့စခဲ့ပေမဲ့သူ့ရဲ့ဘဝဏီကုန်းကိုတော့အပြုံးနဲ့အဆုံးမတတ်နိုင်ဘူးလားအပြုံးနဲ့အဆုံးတတ်ပါမယ်ဗျာဟာအဆုံးအပြုံးနဲ့အဆုံးတတ်နိုင်ပါဒါမြေကြီးလက်ကမလွဲပါပဲဒါကြောင့်မလို့ယနေ့သူတကာကြီးတကမာကြီးတွေလည်းဒီဇာနုသောနေပုံနာကြီးကို ပမာထား၍မိမိတို့သည်လည်းမဉ္ဇဉ်ဘုံဉ္ဇဉ်စိုက်တည်တိုင်အောင်ကြိုးစားအထုတ်နိုင်ကြပါစေမဉ္ဇဉ်ဘုံဉ္ဇဉ်ကိုမစိုက်နိုင်သေးရင်တောင်မှအ ਨੇ ဆုံးဇာနုသောနိပုံနာကြီးကိုစံပမာထားပြီးတော့ဘုရားတရားတန်ခါယနာမြတ်သုံးပါးတွေကိုအသက်ထည်ဆုံးစိကကိုးွယ်တဲ့ဥပဒကာကြီးအဖြစ်ခံယူနိုင်တဲ့သူတော်ကောင်းများဖြစ်ကြကုန်ရာတည်းသာဓုသာဓု Adupapya.